အေးကဲ36 36ကျင်းမြောက်ဝိပဿနာအလုပ်ကြီးတရားဒီမှာဦးဇင်းတို့ဟိုဒီတရားပွဲမှာပေါ့ဦးဇင်းတို့စပြီးတော့အခြေတီးထားတာကဝိတ္တုဒ္ဓိ9ပါးအဲဒီဝိတ္တုဒ္ဓိ9ပါးကိုအခက်တူတူပဲဒီတစ်ပတ်တော့ပြောကြရအောင်နားလဲတော်လေးရင်တော့နောက်ပတ်ဒီမှာပြန်ပြန်ပြီးတော့ပြောကြရအောင်အဲ့တော့ဝိတ္တုဒ္ဓိ9ပါးဆိုတာဒါသီလဝိတ္တုဒ္ဓိ စေတဝိတုဒ္ဓိဒိဋ္ဌိဝိတုဒ္ဓိသင်္ခါဝိတရဏဝိတုဒ္ဓိမကမကညာတတနာဝိတုဒ္ဓိပရိပဒညာတတနာဝိတုဒ္ဓိညာတတနာဝိတုဒ္ဓိဆိုပြီးတော့ဒါဝိတုဒ္ဓိ9ပါးအဲ့တော့ဒီဝိတုဒ္ဓိ9ပါးကိုအစဉ်တိုင်းကြည့်ရင်ဒါဆင်းရဲဒုက္ခတို့ကြီးလွတ်မြောက်ရာနိဗ္ဗာန်ကိုကိုယ်စီကိုယ်စီမျက်မှောက်ပြုနိုင်ကြမယ် အဲ့တော့ဝိတ္တုခုနှစ်ပါးထဲမှာနံပါတ်1သီလဝိတ္တုအရာကိုခြင်းတရားတွေကိုခိုင်ခိုင်မာမာနဲ့တည်ဆောက်ထားရမယ်။အော်နံပါတ်2စိတ်ဓာဝိတ္တုအရာသမထကမ္မဋ္ဌာန်းတွေကိုအားထုတ်ပြီးတော့ဥပ္ပစာရအပနာလို့ခေါ်တဲ့ဒီဇံသမာဓိတစ်မျိုးမျိုးဒါရအောင်လို့ကြိုးစားရမယ်သမထကမ္မဋ္ဌာန်းတွေအားထုတ်ရ။ဟောပြီးတဲ့အခါကျတော့မှဒိဋ္ဌိဝိတ္တုဓာန်ကိုဥပြီးတော့ဒါညာတပရိညာဘိုင်းပေါ့။ညာတပရိညာဘိုင်း နာမရူပပရိသေတာဉာဏ်ဒါရအောင်ကြိုးစားရမယ်ပြီးတဲ့ကရုပ်တည်နာနေကိုသိပြီဘိုင်ဘိုင်ခြားခြားနဲ့သိပြီနာမရူပပရိသေတာဉာဏ်ရတဲ့အခါသူရုပ်တည်နာနေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုတစင်တက်ပြီးတော့ဒါသိအောင်ကြိုးစားရဒါကိုတော့ပိဋကသမုပ္ပါရှုပဲလို့သူတကကြီးတို့မကြီးကြီးကြည့်နေတဲ့အင်္ဂါဥဒ္ဒနာဝိသုဒ္ဓိဘိုင်းပေါ့ဒီဒေတိဝိသုဒ္ဓိဘိုင်းနဲ့ကင်္ဂါဥဒ္ဒနာဝိသုဒ္ဓိဘိုင်းကဒါညာတပရိညာထဲမှာဒါအကျုံးဝင်နေဟောညာတပရိညာ ပြီးတဲ့အခါကျမှဒါကိုကျွန်တော်တဆင့်တက်ပြီးတော့မိမိတို့သိသိပြီးသားညာတပရိညာပိုင်းအရာသိတင်သိထိုက်တဲ့သိရမယ်ဒါတရားတွေကိုသိပြီးရုပ်တရားနံတရားဒီဟူသောသင်္ခါရတရားတွေကိုသိပြီးဆိုတော့မှတဆင့်တက်ပြီးဒုသင်္ခါရတရားတွေရဲ့ဒါခဏမစက်တသက်သက်ချင်းဖြစ်ပြနေတာကိုကြည့်ပြီးတော့အနေကျလို့ဒါဆုံးဖြတ်ခြင်းချင်းပြခြင်းတန်းချက်ဖြင့် နှိမ့်ဆက်နေတဲ့အတွက်ကြောင့်ဆင်းရဲတယ်ဒုက္ခလို့ဒါဆုံးဖြတ်ဆုံးသက်။ဟောပြီးတဲ့အခါကျမှစိတ်ကခန္ဓာအခိုင်မာနေတတ်မနေခြင်းအစိုးမရခြင်းဒါကိုကြည့်ပြီးတော့အနတ္တလို့ဒါဆုံးဖြတ်သုံးသက်ရမယ်။ဒီလိုဝိပဿနာဉာဏ်လေးနဲ့လက္ခဏာရေးသုံးပါးကိုတင်ပြီးတော့သုံးသပ်မယ်ဆိုရင်တော့ဒီသုံးသပ်မှုကိုဒါသမတနာဉာဏ်လို့ဆိုပြီးတော့ဒါဝိပဿနာစပြီမက္ကမက္ကဉာဏတတနာဝိတုဒ္ဓိ ဟောအိမကမကညာနာတဒနာဝိတုဒ္ဓိဘိုင်းမှာဒါသမတနာညာကစပြီးဥဒိယပြညာဒါတိုင်အောင်ပေါ့ဒါဒီဥဒိယပြညာအနုပန်းတိုင်အောင်ဒါမကမကညာနာတဒနာဝိတုဒ္ဓိပရိညာသုံးပါးနဲ့ကြည့်မယ်ဆိုရင်ဦးဇင်းတို့ဒါတိရဏပရိညာပိုင်းဟောပြီးတဲ့အခါကျတော့မှအဲ့ဒီမကမကညာနာတဒနာဝိတုဒ္ဓိရတဲ့လောကောင်းကအထအပိုင်းဝိပဿနာတွေကိုသိတဲ့ပြီးသုသာအတုပ် ဥပကိလေသာတရားတွေကိုကျော်လွှားလွန်မြောက်သွားနိုင်ခဲ့သည်ရှိတော့ဒါပြိပဒညာနာတဒနာဝိတ္တိပိုင်းကိုခုပြီအဲပြိပဒညာနာတဒနာဝိတ္တိပိုင်းတော့ကနာဥရိယပြညာအရင်ပိုင်းကနေစပြီးတစ်ပိုင်းဝိပဒနာညာနေဟုတ်အနုလောမညာတိုင်အောင်တော့ဒီညာနေဒီဒါပရိပဒညာနာတဒနာဝိတ္တိထဲမှာအကျုံးဝင်ပြီးတော့တို့ပရိညာသုံးပါးနဲ့ကြည့်ရင်တော့ဒါ ပါဟာနာပရိညာပယ်ခြင်းပယ်တိုက်တဲ့ကိလေသာတွေကိုတည်င်ကသမုတ်ဇေယအစတည်းအပြင်ဒီလိုမျိုးပယ်မှာပေါ့ဝိပဿနာဉာဏ်လေးနဲ့တည်င်ကပယ်မယ်မညာနဲ့ဒါသမုတ်ဇေယအပြင်အပြင်မဲ့ပယ်တတ်နိုင်ခဲ့ရင်တော့ဒီဝိပဿနာရင့်ကျက်တဲ့ဝိပဿနာဉာဏ်ရဲ့အဆုံးမှာဒါမဉဏ်ပုံဉဏ်စိုက်ပြီးမိမိတို့လိုလားတောင်းတအပ်တဲ့ဒါဆင်းရဲဒုက္ခတို့ဤကုံဆုံးရာဆင်းရဲဒုက္ခတို့ဤချုပ်ငြိမ်းရာဒါနိဗ္ဗာန်ကိုဒါမျက်မှောက်ပြုနိုင်ပြီမျက်မှောက်ပြုနိုင်ကြ ဒါကြောင့်မလို့နိဗ္ဗာန်ကိုလိုလားတောင်းတတဲ့အမျိုးကောင်းသားမျိုးကောင်းသမီးတိုင်းဒီဝိသုဒ္ဓိခုနပါရှင်းတဲ့တရားကိုအစဉ်အတိုင်းကျင့်ရမယ်ဒီလိုတော့ကိုဒီကိုဒီဒါသဘောကျနားလည်ထားကြရမယ်အဲ့တော့ဒီနေ့တော့ဦးဇင်းတို့ဒီဝိသုဒ္ဓိခုနပါကိုအခြေခံပြီးတော့ပေါ့ဒီနိဗ္ဗာန်ကိုလိုလားတောင်းတတဲ့သူတော်ကောင်းတွေအတွက်ဦးဇင်းတို့ ဒီနိဗ္ဗာန်အကြောင်းလေးကိုဒီနေ့ဟောကြားရအောင်နိဗ္ဗာန်အကြောင်းလေးကိုဟောကြားအောင်ဆိုတော့ရည်ရွယ်ချက်ကတော့ဦးဇင်းတို့ပြီးခဲ့တဲ့2020ပေါ့အာတနှစ်တာကာလလုံးကလည်းအားလုံးတိုင်းတိုင်းပြည်ပြည်ကဘာတကဘာလုံးမှာရှိတဲ့ဒါအားလုံးသောလူသားတွေဒါ COVID-19 လို့ခေါ်တဲ့2019ကစခဲ့တဲ့ဒီ COVID-19 က COVID-19 ဒီကာယောဂါကြီးက 2020တစ်နှစ်လုံးဒါလူသားတွေကိုချင်းချောက်ပြီးလူသားတွေတန်တမ်းမှာစိုးရင်ချင်းကြောင်းကြချင်းဒီလူတွေနဲ့အေးအေးချမ်းချမ်းမနေနိုင်ဘူးဟောပြီးတဲ့အခါကျပြန်တော့အခု2020တိခုလာပြန်တော့လေဒါဦးဇင်းတို့ဇင်းတို့နိုင်ငံရပြောမယ်ဆိုရင်တော့အခုလိုပေါ့ခေတ်ကာလမကောင်းတဲ့အခြေအနေရောက်လာတဲ့အခါကျတော့တတ္တဝါတွေမှာစိုးရင်ကြရအကြောင်းကြဆွေးကြရဒီလိုမျိုးနဲ့ ဒါဆိုရင်စိတ်တွေနဲ့ပေါ့ဆိုရင်တော့ကတွေနဲ့တလုံးနေနေကြရအဲ့တော့အဲ့လိုနေနေရတဲ့အချိန်မှာဦးဇင်းတို့ဒီတရားနာပရိသတ်ပေါင်းသူတော်ကောင်းတွေဒီတရားကိုနာကြတဲ့ပုဂ္ဂိုလ်ကြီးအားလုံးတရင်ငါလေးပဲဖြစ်ဖြစ်ဆင်းရဲဒုက္ခတို့ဤကုံဆုံးတဲ့ဆိုရင်တော့ကတို့ဤခြုံငင်းရာဒီနိဗ္ဗာန်အကြောင်းလေးကိုနာယူပြီးတော့ယင်ထဲမှာတရင်ငါလေးပဲဖြစ်ဖြစ် ဒါအင်းကြီးသွားမယ်ဆိုရင်ကိုပဲဒါဟောရကြို့နတ်ပြီလို့ဒီလိုမျိုးလေးသိကူးပြီးတော့ပေါ့ဒီတစ်ပတ်ဒီ36ချိန်မြောက်ဝိပဿနာအလုပ်ပေးတရားဘွဲမှာအနိဗ္ဗာန်အကြောင်းလေးကိုစဥတည်ပြီးပြောပြီးမှကျန်တဲ့ဟိုယုတ်ကမ္မထံပိုင်းလေးကိုဆက်ပြီးတော့ခတ်တူသွားကြတာအဲ့တော့ကျွန်တော်နိဗ္ဗာန်အကြောင်းပြောမယ်ဆိုရင်တော့ဒါဟာအင်မတန်မှ ကျွန်တော်ကျေဝန်းတဲ့တရားပါပဲ။နည်းအားဖြင့်ပြောမယ်ဆိုတို့ဒီထဲမှာအဘိဓမ္မာသင်မှုတဲ့ဆိုဒကာကြီးတွေဒကာမကြီးတွေဆိုရင်ဒါနည်းနည်းလေးပို့ပြီးတော့နားမစိမ့်ဘူးပေါ့။ဘာနာမစိမ့်လဲဆိုတော့ဦးဇင်းတို့လောကမှာတကယ်အရှိတရားအမှန်တရားပေါ့။ဒါ ultimate truth တကယ်အမှန်တရားကိုပြောပါဆိုလို့ရှိရင်ဒါပရမတ္ထတရား၄ပါးပဲ ပရမတ္ထတရား၄ပါးကျွန်တော်လောကမှာသစ္စာနှစ်ပါးရှိတာပေါ့သမုဒိသစ္စာပရမတ္ထသစ္စာသမုဒိသစ္စာရတာလောကဩလူဒီသုံးနှုံးပြီးတော့ပညာသမုတ်ထားတဲ့အရာများအလုံးဒီဒါသမုဒိသစ္စာပဲ conventional truth ဟောနောက်တကတကယ်လောကမှာတကယ်အရှိတရားတကယ်အရှိတရားကိုတော့ဒါပရမတ္ထသစ္စာ မဖောက်မကန်မှန်ကန်တက်မှတ်တကယ်ထင်ရှားရှိတဲ့တရားကဒါပရမတ္ထအသစ္စာပဲ ultimate truth ပေါ့အဲ့တော့ ultimate ဒီပရမတ္ထသစ္စာဒါပရမတ္ထတရား၄ပါးစေစိတ္တောနိဗ္ဗာန်ဆိုပြီးတော့ဒီပရမတ္ထတရား၄ပါးရှိအဲ့ဒီမှာဦးဇင်းတို့ဦးဇင်းတို့အားလုံးပေါ့ယနေ့တို့တရားနာပရိသတ်ပေါင်း သူတော်ကောင်းတွေကိုတရားဟောတဲ့ပုဂ္ဂိုလ်ရောတရားနာတဲ့ပုဂ္ဂိုလ်ရောအားလုံးသောသူတော်ကောင်းတွေလိုလားတောင်းတာပါသုဒ္ဓမြောက်ပရမတ်သုဒ္ဓပရမတ်တရားပဲ။မာတရားတွေတော့နိဗ္ဗာန်တရားပါဗျာ။နိဗ္ဗာန်တရားသုဒ္ဓပရမတ်ထတရားဖြစ်တဲ့နိဗ္ဗာန်တရားပေါ့။ဒါနိဗ္ဗာန်တရားကိုဒါလိုလားတောင်းတာလို့ခုလို့ဒါဓမ္မသဘင်နေစဉ်ရှင်းပပြီးတရားဒေသနာတော်တွေကိုနာယူကြ။အနောက်တကဒီကျင့်ဉာဏ်ဒီနာယူထားတဲ့တရားဓမ္မ တော့ဒီအတိုင်းစရှိသလားမိမိတို့နိုင်ရနိုင်ရကစပြီးတော့ဒါကျင့်ကြံကိုအားထုတ်ကြရတယ်ပေါ့အဲ့တော့အဲ့ဒီသုဒ္ဓသုဒ္ဓမြောက်ပရမတ်လို့ခေါ်တဲ့ဒီနိဗ္ဗာန်တရားကိုဒါယာယီအတွက်ဒါအားထုတ်နေကြတာစူးစမ်းနေကြတာပဲဖြစ်တယ်အဲ့တော့ဦးဇင်းတို့ဒီနေရာမှာအဲ့သုဒ္ဓမြောက်ပရမတ်ဖြစ်တဲ့နိဗ္ဗာန်အကြောင်းလေးကိုဒါပြောရင်းနဲ့ ဒီတရားပွဲကိုဦးဇင်းတို့စားကြရအောင်အဲနိဗ္ဗာန်ကိုဦးဇင်းတို့ဒါနိဗ္ဗာန်ကိုဖွင့်ဆိုတဲ့ပုဂ္ဂိုလ်များစွာအသေးပဲရှိတဲ့အထက်ကအလုံးနဲ့သိပြီးတော့မစိမ့်တော့ပေါ့ဒါဗိဓမထသင်္ဃလို့ခေါ်တဲ့ဒီသိညိုကျမ်းလေးမှာပါတဲ့ဒါစုံနိယပါဠိလေးကစပြီးတော့ဦးဇင်းတို့ဒါစကြရအောင်အဲ့တော့ဗာပြောတာတော့ဆိုတော့နိဗ္ဗာန်ဘာနာလောကုတ္တရသင်္ခါတံ သတုမကညာနေနာသစ္စည်းကာတကံမကဗလမာရမဏဘူတံဝါနသင်္ခါတယတဏယနိခန္တတနိဗ္ဗာနတိပါဝစတိလောကုတ္တရသင်္ခါတံလောကုတ္တရဟုဆိုအပ်သောလောကုတ္တရသင်္ခါတံလောကုတ္တရဟုဆိုအပ်သောသဒ္ဓမကဉာဏိနာ၄ပါးသောမဉ္ဇဉ်တို့ဖြင့် သစ္စည်းကာတဗံမျက်မှောင်ပြုအပ်သောမဂ္ဂဖလမဟာရမဏဘူတံမဘုနိဗ္ဗာန်တို့ဤမတရားမတရားဖို့တရားမလေးပါဖို့လေးပါတရားတို့ဤအာယုံဖြစ်ဖြစ်သောနိဗ္ဗာန်နိဗ္ဗာန်ကိုဝါနာသင်္ကာတယဝါနာဟုဆိုသောတဏှာယတဏှာမှာနိခံတတ္တထွမြောက်တတ်သည့်အဖြစ်ကြောင့် နိဗ္ဗာန်နိဗ္ဗာန်ဟု၍ပေါဇတိကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီတတိသာဓုသာဓုသာဓုပါဗျာဟောအဲ့တော့ဒီညလေးမှာဒါနိဗ္ဗာန်ရဲ့အထိပ္ပယ်လေးပေါ့အဲ့တော့နိဗ္ဗာန်ဆိုတာဘာပြောတာလဲလို့မေးရင်ဒါနံပါတ်1လောကုတ္တရသင်္ခါတံလောကုတ္တရဟုဆိုအပ်တော့နိဗ္ဗာန်ဆိုတာ လောကတရားဘုံတော့မှမှဖြစ်တဲ့တရားတော့မဟုတ်ကာမရူပအရူပဆိုတဲ့ဒီလောကကနေလွန်မြောက်သွားတဲ့တရားတစ်ခုအဲလွန်မြောက်သွားတဲ့အတွက်ကြောင့်သူ့ကိုယ်ဒါလောကုတ္တရာလောကုတ္တရာဟုဆိုအပ်သောနောက်တကသုရမကဉာဏိနအတ္တိကာတပံ၄ပါးသောမဉ္ဇဉ်တို့ဖြင့်မျက်မှောက်ပြုအပ်သောဒီညမှာမျက်မှောက်ဆိုတဲ့စကားလေးတစ်ခုတ္တိကာတပမျက်မှောက်ပြုအပ်တယ်ဆိုတာကပစ္စည်းဝတ္ထုတစ်ခု မိမိတို့ရှေ့မျက်စိအောက်ကိုရောက်နေပြီဆိုရင်ထိုရာဝတ္ထုကိုမိမိကြီးကွယ်ကွယ်ပြားပြားနဲ့ပိုင်းပိုင်းခြားခြားနဲ့သိနိုင်ဒီလိုသိနိုင်ရတဲ့အတွက်ကြောင့်ဒီရာဝတ္ထုသည်မိမိရဲ့မျက်မှောက်ကိုရောက်မျက်စိအောက်ကိုရောက်မျက်စိရှေ့မှောက်ကိုရောက်ဒါကြောင့်မလို့ကွယ်ကွယ်ပြားပြားနဲ့သိနိုင်ဒီသဘောကိုမျက်မှောက်လို့ပြောတာအဲ့လိုပဲနိဗ္ဗာန်ဆိုတာကခုနမဲ့ဉဏ်နဲ့ စရုမကဉာဏ်နေလား၄ပါးသောမဉဏ်တို့ဖြင့်မျက်မှောက်ပြုအပ်တယ်လူပြောတဲ့အတွက်ကြောင့်၄ပါးသောမဉဏ်လို့ခေါ်တဲ့သောတပတ္တိမဉဏ်တက္ကရကမိမဉဏ်အနာဂမိမဉဏ်အရတ္တမဉဏ်လို့ခေါ်တဲ့ဒီမဉဏ်၄ပါးကိုရရှိတဲ့အရိယာသူတော်ကောင်းတွေဒီတန်လျင်ဒီနိဗ္ဗာန်ကိုခုနမျက်စိမှောက်မျက်စိရှေ့မှောက်ကိုအရာဝတ္ထုတစ်ခုရောက်နေတဲ့အခါထိုအရာဝတ္ထုကိုကိုယ်ကိုယ်ပြပြသိခဲ့သူဒီလေးပါးသောမဉဏ်နဲ့တာလေးနိဗ္ဗာန်ကိုမျက်မှောက်ပြုအပ်တယ်လို့ဒီလိုမျိုးနားလည် သဘောပေါက်ကြရအောင်အဲ့တော့ပြန်ပြောရင် လောကီစိတ်တွေနဲ့လောကီဉာဏ်နဲ့တော့နိဗ္ဗာန်ကိုဒါကိုရှိမျက်စိအောက်ရောက်နေတဲ့အရာဝတ္ထုတစ်ခုကဲ့သို့တကယ်ကိုကွဲကွဲပြားပြားပိုင်ပိုင်ခြားခြားနဲ့ဒါမသိနိုင်ဘူးဆိုတာလေးကိုတော့ဒါတို့တကကြီးဒီကမကြီးနားလည်ထားဒီတော့အနုမာရနီလို့ခေါ်တဲ့အနုမာရတတိနီလို့ခေါ်တဲ့မှန်းဆပြီးတော့ဒါနိဗ္ဗာန်ကိုဒါအာယုယူလို့ရတာ နိဗ္ဗာန်ကိုအာရုံပြုလို့ရတယ်အဲ့တော့ခုလိုပေါ့တရားဒေသနာတော်တွေကိုနားမယ်အဲ့တော့မို့မိမိကိုယ်တိုင်တရားဒေသနာတော်တွေကိုဖတ်ယူလေ့လာခြင်းအပြင်ဒါနိဗ္ဗာန်အကြောင်းကိုပုရုဇဉ်လူသားတွေအနေနဲ့ကတော့ဒါမျက်မှောက်ပြုတ်တယ်လို့မျက်စိအောင်ရောက်နေတကယ်တကယ်တို့တော့ဒါမသိနိုင်မမြင်နိုင်ဘူးလို့ဒါဒီပုံရဒီလိုနားလည်ထားရအောင်။ဟောနောက်တစ်ချက် မကဗလမာရမဏဘူတံမက်ဖို့တို့ဤအာယုံဖြစ်ဖြစ်ဖြစ်သောဟောနိဗ္ဗာန်ဆိုတာသုတကပြောတဲ့မက်၄ပါးနဲ့ဒါမျက်မှောက်ပြုတ်အပ်ပြီးတော့ထိုမက်၄ပါးဖို၄ပါးဆိုတဲ့ဒီမက်၄ပါးဖို၄ပါးဆိုတော့ဒီလောကုတ္တရာစိတ်တို့ဤအာယုံသာဖြစ်တယ်လောကုတ္တရာစိတ်တို့ဤအာယုံသာဖြစ်တယ်ဒီထိကတော့ဒါနိဗ္ဗာန်ရဲ့လောကနဲ့မလောကလောကီစိတ်တွေနဲ့မသက်ဆိုင်ဘူးလောကီစိတ်တွေရဲ့အာယုံမဟုတ်ဘူးလို့ဒီလိုလေးနားလည်ရအောင် ဒီအထိပေါ့အော်နောက်တစ်ခုဒီမှာဗာပြောတော့ဆိုတော့ဝါနသင်္ခါဒယဝါနာဟုဆိုတော့တဏှာယတဏှာမှာနိဂန္တတံထွမြောက်တတ်သည်အဖြစ်ကြောင့်နိဗ္ဗာန်နိဗ္ဗာန်ကိုပြေပါဥစ္စတိဆိုတဲ့ဟောဒီနေရာလေးကိုဒါဒီနေ့ဦးဇင်းတို့ပြောကြရအောင်ဝါနသင်္ခါဒယဝါနာဟုဆိုတော့တဏှာယတဏှာမှာနိဂန္တတံထွမြောက်တတ်လို့နိဗ္ဗာန်ဟောဒီတကားကြတော့ဦးဇင်းတို့ကဟိုနားလည်လို့တွေ့သွားတာပေါ့စောစောကမက်ဖို့တို့ရအောင်ဖြစ်တယ်မိမိကလည်းမဉဏ်ပုံဉဏ်ဉဏ် အကယ်၍တို့တကကြီးတွေကအဲ့တည်းမရသေးဘူးဆိုရင်ဒါနိဗ္ဗာန်ဒီမိမိတို့အတွက်ဒါလလန်းမမိသလိုဖြစ်သွားတာနော်ဒါလေးပါးသောမညာနဲ့မျက်မှောက်ပြုရတယ်မိမိကလည်းအကယ်၍မြတ်လေးပါးသောမညာမရသေးတဲ့ပုဂ္ဂိုလ်တယောက်ဖြစ်ခဲ့ရင်ဒါမိမိနဲ့လလန်းမမိဘူးနောက်မကဗလာမရမဏဘူတံမဲ့ညံဖူညံတို့ရအောင်ပြည့်ပြည့်သောဟောမဲ့ညံဖူညံလည်းကိုကအကယ်၍မြတ်မိမိတို့ဒီမရကြသေးတယ်ပုထုဇဉ်သူတော်ကောင်းများဖြစ်ခဲ့ရင်ဒါ နိဗ္ဗာန်ဒီဩငါတို့လက်လန်းမိတဲ့အရာမဟုတ်ဘူးလို့ဒီလိုမျိုးလေးဟိုညနေမှာစိတ်ထဲမှာရောက်သွားတတ်တယ်အဲ့တော့ခုနောက်ဆုံးသကန်းလေးကတော့ဒါမိမိတို့ပို့ပြီးတော့နားလည်လွယ်တယ်မိမိတို့လက်လန်းမိလက်လန်းမိတယ်ဆိုတာမိမိတို့ဟိုစင်ကျင်စင်ကျင်နိုင်စွမ်းရှိတဲ့အတိတ်ပဲလေးပေါ့အဲ့တော့ဘာပြောလို့ဆိုတော့တဏှာယတဏှာမှာအနေခံတတ်တာထွံ့မြောက်တတ်သည်အဖြစ်ကြောင့် တဏှာမှထွံ့မြောက်တတ်တာနိဗ္ဗာန်ဘာမှထွံ့မြောက်တတ်တာတဏှာမြတဏှာမှထွံ့မြောက်တတ်တာပါဗျာဟောတဏှာမှထွံ့မြောက်တတ်လို့နိဗ္ဗာန်အဲ့တော့တို့တကကြီးဒီကမကြီးတွေကဲတဏှာဆိုတော့တို့တကကြီးတကကြီးဒီကမကြီးဒီလိုလေးကမိမိတို့တွေစိမ့်သေးလားမစိမ့်ပါဘူးဗျာဟောတဏှာဆိုတာဘာလဲမေခတ်တူလူနားလဲလူတော့လူကျင်တာတဏှာပဲဗါတဲ့တော့ လိုချင်တာကတဏှာပါဗျာလိုချင်တာတဏှာအဲ့တော့လိုချင်မှုတွေကထွက်မြောက်သွားတယ်တနည်းအားဖြင့်လိုချင်မှုတွေကလွတ်မြောက်သွားတယ်လိုချင်မှုတွေဒါချုပ်ငိမ့်သွားတယ်အရာတိတာနိဗ္ဗာန်ပဲဒီလိုမျိုးလေးနားလည်လို့ရအဲ့တော့လိုချင်မှုတွေကလွတ်မြောက်သွားတယ်ထွက်မြောက်သွားတာဒီဒါနိဗ္ဗာန်လို့ဒီလိုနားလည်ရမှာဒါပေမဲ့ဒီနေရာမှာ ရှေ့ကစကလုံးလေးတစ်ခုပေါ့ဒါဒီနေ့ပြောမဲ့စကလုံးပေါ့ဝါနသင်္ခါတာယဒါလေးကိုပြောချင်တဏှာကိုသူကအထူးလေးယူထားတယ်ဝိသေသနာအจิตတလေးထည့်ပြီးသုံးထားဝါနသင်္ခါတယဝါနဟုဆိုတော့တဏှာယတဏှာမှာအိခံတတ်တာထွံ့မြောက်တတ်သည်အဖြစ်ကြောင့်တဏှာမှာထွံ့မြောက်တတ်တယ်ဘာလဲဒီတဏှာတဏှာကိုထုပြုပေးထားတယ်ဝါနာဝါနဟုဆိုတော့တဏှာဝါနဟုဆိုတော့တဏှာဟောတဏှာဆိုတာဘာလဲမေးတော့ ဝါနာဒါဒီတော့ဒီဝါနာဆိုတာဘာလဲဝါနာဆိုတာဘာလဲဆိုတဲ့အဓိပ္ပာယ်လေးကိုဦးဇင်းတို့နားလည်အောင်ဒါကြိုးစားကြရအောင်ဒါဒီနေ့ပြောခြင်းတဲ့စကားလုံးပေါ့အဲ့တော့ဝါနာဆိုတာဘာလဲမိတဲ့အခါကျတော့ဦးဇင်းတို့ဝါနာကိုဝိနတိတန်တိပတိတိဝါနံဝိနတိတန်တိပတိချုပ်ဆက်တတ်ပါပြီဣတိတသမတို့ကြောင့်ဝါနံဝါနာဟုရေတတ်တပံကောင်းစွာ မသွေမှတ်ထိုက်ပါပြီဟော တဏဝါနာဆိုတာဘာလဲမိတော့ချုပ်ဆက်တတ်တဲ့အရာတဲ့ဘာလဲတော့ဝါနာဆိုတာချုပ်ဆက်တတ်တဲ့အရာပါဗျာချုပ်ဆက်တတ်တဲ့အရာချုပ်ဆက်တတ်သောတရားချုပ်ဆက်တတ်သောအရာဒါကိုဝါနာလို့ခေါ်တာအဲ့တော့ချုပ်ဆက်တတ်တယ်ဆိုတော့တို့ဒကာကြီးတွေဒကမာကြီးတွေအထူးသဖြင့်တော့ဒကမာကြီးတွေကပိုရင်းနှီးမှာပေါ့ ခါလေအဝတ်ချုပ်တယ်ဆိုစက်နဲ့ပဲချုပ်ချုပ်လက်နဲ့ပဲချုပ်ချုပ်ချုပ်တဲ့အခါမှာဒီအရာဝတ္ထုနှစ်ခုပဲဆက်သွားဆက်ဆက်သွားဒါချုပ်ဆက်လာပြီဒါဒီဒါချုပ်ဆက်တယ်လို့ဒီလိုခေါ်တာချုပ်တယ်ချုပ်ဆက်တယ်ဒီလိုခေါ်တာအရာဝတ္ထုနှစ်ခုကိုတွဲဆက်သွားရှင်ဆက်သွားတွဲကတ်သွားဒါထိဆက်သွားဆက်ဆက်သွားဒီလိုမျိုး ချုပ်လိုက်တာဒါကိုချုပ်ဆက်တယ်လို့ခေါ်တယ်။ဒါဦးဇင်းတို့ပို့ပြီးတော့နားလည်လွယ်အောင်မျိုးလုံးနဲ့ကြည့်ရင်ဒကာကြီးတွေဒကာမကြီးတွေဟိုမိမိတို့ခါမှာဝတ်ထားတဲ့လုံကြီးရှိတာပေါ့။ဒကာကြီးတွေတော့လုံကြီးဝတ်ထားလားအခုနေရပေါင်းမိဝတ်ထားတော့မပြောတတ်ဘူးပေါ့ဟုတ်လား။ဘာပဲဖြစ်ဖြစ်ပေါ့ဆိုကြပါစို့လုံကြီးဝတ်တာလည်းခါမှာလုံကြီးဝတ်တာဆိုလုံကြီးရမထုတ်ခင်ကဘာဖြစ်နေတော့အစာနှစ်စား ဒါဟိုအဆက်အဆက်နှစ်ခုပေါ့ဒါမထိတတ်သေးဘူးဒါကိုဦးဇင်းတို့ချုပ်လိုက်တဲ့အခါဂွင်းအပြင်နဲ့ဖြစ်သွားတာအဲ့တော့ဒီအဆက်နှစ်ခုပေါ့အဆက်နှစ်အဆက်နှစ်ခုကအဆက်နှစ်ခုကိုဒီဥကတ်သွားတွေ့ကတ်သွားတွေ့ဆက်သွားဒီအချစ်ကျိုးလေးနဲ့ဒါချုပ်ဆက်လိုက်တာပဲဒီကကြတော့ဦးဇင်းတို့ဂွင်းဖြစ်သွားတယ်ဂွင်းဖြစ်သွားတော့ဘာဖြစ်တော့တခါကြီးဒီအဲ့တဲ့ဘာဖြစ်တော့ဝဲလို့ရပါဗျာလုံကြီးဖြစ်သွားပြီဖြစ်သွားတော့ဝင်လိုက်လို့ရပြီ ဝင်လို့ရတော့ခါကျတော့ဝင်ပြီးသွားရင်ဒီကရှိတကမိုက်ကြီးထွက်ဖို့လွယ်သေးလားထက်သွားပါတယ်ခင်ဗျာကက်သွားတာပဲအဲ့တော့ဝင်ဖြစ်သွားပြီချုပ်ဆက်လိုက်တယ်ဝင်ဖြစ်သွားတဲ့ခါကျတော့ဦးဇင်းတို့ကရုတ်ကိုလေးပေါ်မှာရှောက်တဲ့ဒါကင်းပါမှာပေါ့ဒါကြတဲ့မဆုံးတော့မဆုံးတော့အဲ့လိုပဲဒီတဏှာကချက်တယ် ဝါနာဆိုတာချုပ်ဆက်တယ်ဘာကိုချုပ်ဆက်တာတော့လို့ပြီးတော့ဒီညမှာဦးဇင်းတို့နားလည်ရမှာကဘဝတွေကိုချုပ်ဆက်တာဘာကိုချုပ်ဆက်တာဘဝကိုချုပ်ဆက်တာပါဗျာအော်ဘဝကိုချုပ်ဆက်တယ်ဆိုတော့ဘဝကိုဘယ်လိုချုပ်ဆက်လို့ရလဲလို့မေးရင်ဦးဇင်းတို့အခုဒီပြစ္ဆုတ်ပံဘဝပြစ္ဆုတ်ပံဘဝကိုဦးဇင်းတို့ရရှိနေကလူဘဝလူခန္ဓာ အဲလူဘဝလူခန္ဓာကိုမရခင်မှာဒါဥစဉ်တို့ကိုစီကိုစီအတိတ်ဘဝဆိုတာရှိခဲ့ကြအဲအတိတ်ဘဝအဲအတိတ်ဘဝနဲ့ဒီပစ္စုပန်ဘဝကိုဒီဝါနာလို့ခေါ်တဲ့တဏှာကဒါချုပ်ဆက်လိုက်တာပဲစောစောကတဏှာဆိုတာလိုချင်တယ်ဒါပေမဲ့ဒီညမှာလိုချင်တယ်ဆိုတာဘာဖြစ်တာလဲလိုချင်မှုနဲ့ချုပ်ဆက်လိုက်တာပဲလိုချင်မှုနဲ့သူကချုပ်ဆက်လိုက်တာခုနကတဏှာကလိုချင်တယ်အတဏှာကိုအထူးပြုလိုက်တာကဝိသေသနာလေးမှ လိုက်တာကဝါနာဝါနာဆိုတာချုပ်ဆက်တယ်လူချင်းမှုနဲ့ချုပ်ဆက်လိုက်တာပဲလွယ်လွယ်ပြောတော့တဏှာကအဲ့တော့ဘာဖြစ်တော့အတိတ်ဘဝဥစဉ်တို့သုတိပြတ်ကြီးတေလွန်ပြီတေလွန်ကနေ့အချိန်ရောက်လာပြီရောက်လာတဲ့အခါကျတော့ဒါလူဘဝရောက်တာဒီဥစဉ်တို့ဒါကုသိုလ်ကံကြောင့်ရောက်တယ်ပေါ့အဲ့တော့ကုသိုလ်ကံကြောင့်ရောက်တော့အတိတ်ဘဝထိုးတော့မှပြုစုခဲ့တဲ့ကုသိုလ်ကံတွေရှိတယ်အဲ့ဒီကုသိုလ်ကံတွေကအခုဥစဉ်တို့အနိကဆုံးအတိတ်ဘဝဒီကနေ့အချိန်ရောက်လာတဲ့အခါ အဲ့ဒီအနိစ္စဆုံးဘဝအတွင်းမှာပြုစုထားတဲ့ကုသိုလ်ကံတွေတော်လကောင်းဒါနနာအဆက်ဆက်ကပြုလုပ်ခဲ့တဲ့ကုသိုလ်ကံတွေတော်လကောင်းဒီကုသိုလ်ကံတစ်ခုခုကတော့လာပြီးတော့မနတနာသောနေရာမှာထင်တာထင်တာပဲအဲ့မနတနာသောနေရာမှာဝင်ပြီးနေရာယူတာပေါ့အဲ့လိုနေရာယူတဲ့အချိန်မှာမနတနာသောအခိုက်မှာဒါကုသိုလ်ဇောကနေရာယူလို့ဦးဇင်းတို့ကဒါသူလိဘုံကလူဆိုတဲ့ဘုံကရောက်တယ်ဒါပေမဲ့အဲ့မနတနာသောဒီကုသိုလ်တော့မှန်တယ် ထိုကုသိုလ်ကိုဘာတွေနဲ့ခြံရမ်းထားတော့ဆိုတော့ဒါကိလေသာဝတ်နဲ့ခြံရမ်းထားတယ်။ဘာနဲ့ခြံရမ်းထားကိလေသာဝတ်တွေနဲ့ခြံရမ်းထားပါတယ်ဗျာ။အဲကိလေသာဝတ်ဆိုတာဘာလဲဆိုတော့အဝိဇ္ဇာတဏှာဥပါဒံမြေအဝိဇ္ဇာအတိမာမှုတဏှာခုနလူချင်းမှုပြီးတော့ဥပါဒံဆွဲလန်းမှုဆိုတဲ့ဒီကိလေသာကိုအဲ့ထက်မှပြောချင်တာတဏှာပဲ။ဒီနေရာမှာနိဗ္ဗာန်ရာနဲ့ဆက်ဆက်တဲ့အဓိက ဦးစားပေးပြောချင်တာတဏှာပေါ့တဏှာကဒီညမှာခြံရမ်းထားတယ်မနတဏဇောတိတော့ကုစုမှန်တယ်လူဘဝကိုရောက်နိုင်သေးတဲ့မနတဏဇောတိကုစုမှန်တယ်အဲ့ကုစုကရှင်းနောက်မှာခြံရမ်းထားတာဒီတဏှာပါနေခုနကိလေသာကိုထဲမှာတဏှာပါအဲ့တဏှာပါတဲ့အခါကျတော့ဒီတဏှာကအခုဒီလူဘဝဆိုတဲ့ဘဝကိုလိုချင်တာပဲလူဘဝကိုလိုချင်တယ်ဆိုတဲ့စိတ်ကလေးကဒီတဏှာဆိုတဲ့အစုတ္တအစိတ္တကလေးရှိရာနဲ့အတိတ်ကကုစုက ကုစုကံက မန္နာတဏ္ဍာဆုံးမှာနေရာလေးလည်းယူသွားပါဘာဖြစ်တော့လူဘဝကိုဒါထိုကံကပြစ်ချလိုက်တာအဲ့တော့ဆိုလိုရင်းကကံကကံတို့မြည်ဒီအဝိဇ္ဇာတဏ္ဍဥပါဒံဆိုတဲ့ကိလေသာအထောက်ပံ့မရရင်အကျိုးမပေးနိုင်အကျိုးမပေးနိုင်ဒီတော့စောစောကဦးဇင်းတို့တန်တနာဆက်ဆက်မှာပြုခဲ့တဲ့ကံတွေရှိတယ်ပေါ့ကောင်းကံတွေရှိတယ် ထိုကောင်းကံဒီတည်ပင်လျင်ဒါအဝိဇ္ဇာတဏှာဥပါဒံလို့ခေါ်တဲ့ဒီကိလေသာအထောက်ပံ့တနည်းအားဖြင့်တဏှာအဆူအစီးဓာတ်ကလေးကိုရပါမှဒါအကျိုးပေးတယ်ဒီတော့အတိတ်ဘဝနဲ့ဒီဘဝကိုလှမ်းပြီးတော့အတိတ်ဘဝကနေဦးဇင်းတို့လူဖြစ်ခြင်းနဲ့ဖြစ်မယ်နတ်ဖြစ်ခြင်းနဲ့ဖြစ်မယ်သို့မဟုတ်ဒါတရိစ္ဆာန်ဖြစ်ခြင်းနဲ့ဖြစ်မယ်အဲ့ဘုံဘဝကနေသုတိပြတ်ကြီးသေလွန်ကာနီးလေးမှာဒီတဏှာကလှမ်းပြီးတော့ဒီဘဝကိုလှမ်းပြီးတော့ Twitter မမောတယ်ဆိုပြီးတော့ Twitter မမောတဲ့ အခြေခံပြီးတော့လှန့်ချုပ်လိုက်ချုပ်ဆက်လိုက်ချုပ်ဆက်လိုက်တော့ဒါလူဘဝရောက်လာဒါဘဝတွေကချုပ်ဆက်ပုံလေးကိုဘဝတွေကိုချုပ်ဆက်တာနဲ့ပတ်သက်လို့ဒါရင်လားဆိုတော့မကဘူးဒါအတိတ်ဘဝနဲ့ဒီပြစ္ဆုတ်ဘဝနားလည်လွယ်အောင်ချုပ်ဆက်တာအတိတ်ဘဝထူထူကလည်းထိုကဲ့သို့ပဲချုပ်ဆက်ခဲ့ချုပ်ဆက်ခဲ့ပုံလေးနဲ့ပတ်သက်လို့ဒီနေရာမှာဦးဇင်းတို့ထပ်ပြီးတော့ဒါနည်းနည်းလေးပြောကြရအောင်။အိုးအနာမတက်ကတုတ်တံများမှာအနာမတကောယံဘိကဝေသန္တာရောပုဗ္ဗဂောတိနပညာယတိ အဝိဇ္ဇာနိဝရဏနံတတ္တနံတနာတံယောဇနာနံတန္တဝတံတန္တရတံဟောဒါလေးသန္တာအယံသန္တာတော်ဤခန္ဓာအာယနာဓာတ်တို့ဤစင်စက်မပြတ်ဖြစ်၍နေခြင်းဆိုသောသန္တာတော်သည်အနမတကောယံဉာဏ်ဖြင့်အစဉ်လျောက်၍တော်လေမတိရမတိနိုင်သောအစာရှိပါပေ၏ အဝိဇ္ဇာနိဝရဏနံအဝိဇ္ဇာနိဝရဏတရားကပေဖုံးကာကွယ်၍ထားသောတဏတန်ယောဇနာနံတဏတိဟုသောတန်ယောဇဉ်ကျိုးကချီနှောင်၍ထားကုန်သောတတနံတတဝါတို့သည်တတနံတတဝါတို့ဤတတနံတတဝါတို့အားတန်တော်တန်တန်တော်ဝတ္တံ ထိုဘဝမှာဤဘဝဤဘဝမှာထိုတဘထိုဘဝသို့တပြောင်းပြန်ပြန်ကျင်လည်ကျသပြည့်စွာ၍နေကြရလေကုန်၏တန္တရာတန်တကုသောဘဝ၌ထက်ကထက်ကကျင်လည်ကျသပြည့်စွာ၍နေကြရကုန်သောတတ္တနံတတ္တဝတို့၏တန္တတန္တရာတိကပုဗ္ဗကောတိနာပညာယတိဉာဏ်ဖြင့်အစဉ်လျောက်လေတော့လည်းမသိရမသိနိုင်ပြီဆိုပြီးဒီလိုမျိုးနမတက်ကဒါတန်ရုံမှာဒီလိုဟောထားတာပေါ့အဲ့တော့ပြောချင်တာကဘာပြောချင်တာလို့ဆိုတော့ တတ္တဝါတွေတန်တရာမှာကျင်လည်နေရတာဒါအဝိဇ္ဇာနဲ့တဏှာပဲသူတို့ကလက်တယ်ပဲအဝိဇ္ဇာနဲ့တဏှာကလက်တယ်ပဲအဲ့တော့ခုဒီဦးဇင်းတို့ဘဝကိုချုပ်ဆက်တယ်ဆိုတာခုနအတိတ်ဘဝနဲ့ပြစ္ဆုတ်ပံဘဝကိုလေလူဘဝဆိုလဲလူဘဝကနေလူဘဝထပ်ဖြစ်အောင်နတ်ဘဝဆိုလဲနတ်ဘဝကနေလူဘဝကိုဦးဇင်းတို့ကလူဘဝဆိုလူဘဝရောက်တိဋ္ဌံဆိုလဲတိဋ္ဌံဘဝကနေလူဘဝရောက်အောင်ဒီတဏှာတရားကသူကလမ်းပြီးတော့ချုပ်ဆက်တာရှေ့မှာတော့ဝိဇ္ဇာကပုံပိတ်ဖုံးထားလို့ပေါ့ ဝိဇ္ဇာကအမှန်ကိုမမြင်သေးတော့တဏှာကဒီမှာချုပ်ဆက်ပြီးထို့တူပဲဦးဇင်းတို့ဒီဘဝဒီခန္ဓာဒီဒီဘဝဒီခန္ဓာမှာဦးဇင်းတို့အရတ္တမဉဏ်ဖူဉဏ်နဲ့နိဗ္ဗာန်ကို မလေးစင်းနဲ့မျက်မှောက်မပြုတ်နိုင်သေးရင်ဒီဘဝကသုတိပြတ်ကြီးတည်လွန်ရင်အနာဂတ်ဘဝဆိုတာဦးဇင်းတို့ရှောင်လွဲလို့မရအောင်အနာဂတ်ဘဝတစ်ခုဆိုတာလက်ခံရမှာပဲအဲ့လိုလက်ခံရတဲ့အချိန်မှာဒီတဏှာတရားကဘာလို့ဥမာလို့အဲ့နောက်အနာဂတ်ဘဝတစ်ခုနဲ့ဒီပြစ္ဆုတ်ပံဘဝကိုတစ်ခါထပ်ပြီးတော့ချုပ်ဆက်ရအောင် အဲ့နောင်နာငံဘဝတစ်ခုရောက်လဲအဲ့ဘဝကသုတိပြတ်ကျွေသေလူငါနီးအချိန်ရောက်တဲ့ကဒီတဏတရားကချုပ်ဆက်လိုက်ပြန်ရင်ဘာဖြစ်မလို့ဆိုတော့နောင်နာကတစ်ခုထပ်လက်ခံရဒီလိုပုံစံနဲ့တတ္တဝါတွေဒီတန်တရာမှာဘာလို့ဖြစ်နေရအောင်ဆိုတော့ကျင်လည်နေရပြီတန်တရာဝဆင်းရဲကနေမလွတ်မြောက်နိုင်တာဘာကမလွတ်မြောက်နိုင်တာတန်တရာဝဆင်းရဲကနေမလွတ်နိုင်တာပါဗျာအဲ့တော့ဒကာကြီးတွေဒကာမကြီးတွေ ဒါတူတူပြောတော့ခုနနိဗ္ဗာန်ဆိုတာအဲ့တဏှာတဏှာကိုကျင်လည်စေတဲ့တဏှာကလွတ်မြောက်သွားလို့ဒါနိဗ္ဗာန်လွတ်မြောက်ရာကိုနိဗ္ဗာန်လို့ခေါ်တယ်အဲ့တော့နိဗ္ဗာန်ကိုလိုချင်တဲ့ပုဂ္ဂိုလ်တွေဒီဒီတဏှာတရားကိုမလုပ်ရမလို့ဆိုတော့နိုင်ရာကစပြီးရှော့ချရမယ်ဘာကစရှော့ချရမလဲတဏှာကိုနိုင်ရာကနေပြီးရှော့ချပါမယ်ဗျာအဲ့တော့ဒကာကြီးဒကာမကြီးဒီနေရာမှာပေါ့စကလုံးလေးတကုံကူဟောရင်းနဲ့ပေါ့ နိုင်ရန်ကနေစရမှာပဲဘာရစရမယ်နိုင်တဲ့နေရာကနေစရပါမယ်ခင်ဗျာနိုင်တဲ့နေရာကကိုစကြရမှာပဲအဲ့တော့ကိုနိုင်တဲ့နေရာကဒါကိုစပြီးတော့လောက်ကြလောက်တဲ့အခါမှာဘာလုပ်ရမလို့ဒီဗိဓမဏသင်္ကာရဲကစာလေးတစ်ကြောင်းပဲပြန်ကိုမယ်ဆိုရင်ဦးဇင်းတို့ဟိုပစ္စည်းပိုင်းမှာ အဝိဇ္ဇာတနာဝတိနာဒွေမူလာနီဆိုပြီးတော့ဒါဝိမျက်နှစ်ပါးအနေနဲ့အဝိဇ္ဇာနဲ့တဏှာကိုပြောရဲအဲ့တော့ခုနဝတ်ပေါ့တန်တရာလို့ပဲပြောပြောဝတ်လို့ပဲပြောပြောပေါ့ဝတ်စရာဦးဇင်းတို့ဗမာလိုတော့ဝတ်ပါဠိလိုကြာဝတ္တကလာတယ်ဝတ္တကလာတော့ဝတ္တဆိုတာကဘာလို့ဆိုတော့ဟိုလက်ပတ်စီတာပဲလက်ပတ်စီတာဝတ်လို့ခေါ်တာဒီကနေ့မှာလက်ပတ်နေရတယ် အဲ့ဒီလက်ပတ်နေတဲ့ဒီဝုတ်ကအရင်အမြစ်ကိုကြည့်ပါစို့အဝိဇ္ဇာတဏှာဝေဒနာတွေမူလာနိအဝိဇ္ဇာတဏှာဒီအရင်အမြစ်ပဲဘာဒီအရင်အမြစ်အဝိဇ္ဇာတဏှာဒီအရင်အမြစ်ပါဗျာဝိဇ္ဇာတဏှာဒီအရင်အမြစ်ပဲဒီတော့ဦးဇင်းတော်ဒီအဝိဇ္ဇာနဲ့တဏှာကိုအရင်အမြစ်ပါမကြံတိုက်ထုတ်နိုင်ပါမှာဦးဇင်းတော်လူလားတဲ့နိဗ္ဗာန်ဆိုတာဘာဖြစ်မှာတော့ရကြမှာပဲအဲ့တော့ဒါလေးကိုတော့ဦးဇင်းတို့ဒီညမှာစကားလေးချက်ပြီးမှတ်ခဲ့ကြရအောင် အဲ့တော့စောစောကစကားစာလေးပြန်စကြရအောင်အဲ့တော့ဦးဇင်းတို့ဒီတဏှာကထွံ့မြောက်ရေးအတွက်ဒီတဏှာကိုဦးဇင်းတို့နိုင်တဲ့နေရာကစပြီးတော့ဒါဒီတဏှာကိုပါအောင်လဲအောင်ဒါဦးဇင်းတို့စူးစမ်းပြီးတော့အားထုတ်ကြရမယ်ဖေရှားနိုင်အောင်စူးစမ်းကြအဲ့တော့ဒီနေရာမှာဦးဇင်းတို့တဏှာကိုဖေရှားဖို့အတွက်ပေါ့ဘယ်ကစမလဲဘယ်ကစမလဲဆိုတဲ့အပိုင်းစကြအောင်တဏှာကိုပယ်ဖို့ဘယ်ကစမလဲဆိုတဲ့အခါကျတော့ ဆိုတာကခုနစောစောကပြောတော့ဘဝတွေကိုချုပ်ဆက်တတ်တာတဏှာပဲသို့တော့ဘဝတွေကိုချုပ်ဆက်တတ်တဲ့ဝါနာဥဆိုတော့တဏှာဆိုတာလိုချင်တာပဲဗါတဲ့တော့ဝါနာလိုချင်တာဆိုလိုချင်တာပါဗျာလိုချင်တာအဲ့တော့ဦးဇင်းတို့လိုချင်တာကိုစပြီးလျှော့ရတော့မယ်ဘာကိုလျှော့ရမလို့လိုချင်တာကိုစပြီးလျှော့ရပါမယ်ဗျာလိုချင်တာကိုစပြီးလျှော့မယ်ဆိုတော့ဒီနေ့ဦးဇင်းတို့လိုချင်တာဘယ်အစလျှော့မလဲဆိုတဲ့အခါကျတော့ဦးဇင်းတို့ရှိရှိ ဒါသူတော်ကောင်းကြီးများကျင့်တဲ့လမ်းစဉ်တွေတစ်ခုပေါ့အဲ့ဒါဘာလဲဆိုတော့ဒီကရေးဒီရေးနေတဲ့ဒါစကားနဲ့ပြောမယ်ဆိုပါရမီကစမှာပဲဘယ်ကစမယ်ပါရမီကနေစရပါမယ်ဖေဟာဦးဇင်းတို့ပါရမီဆိုတဲ့သဘောကကုသိုလ်တရားတွေရာမှာတော့ဦးဇင်းတို့ကပါရမီလို့သုံးတာပေါ့နော်ပါရမီပါရမီပါရမီတွေစုဆောင်းကြရတယ် အဲ့တော့ပါရမီတွေစုဆောင်းတဲ့အခါမှာဦးဇင်းတို့ပါရမီနဲ့ကြည့်တဲ့အခါကျတော့ဒါဘုရားလောင်းဒါပါရမီတွေကိုဆင်ခြင်တဲ့အခါမှာဒါနကစတာပဲဘယ်ကစဒါနကနေစရပါတယ်ဗျာဒါနကနေစရတယ်အဲ့တော့ဒါနဆိုတဲ့အခါကျတော့ဒါနဆိုတဲ့သဘောကတို့တကကြီးဒီကမကြီးဒီဒါပေးကမ်းလှူဒန်းခြင်းသဘောကိုဒါနအဲ့တော့ခုနတဏှာဆိုတာလူချင်းတယ်ဒါနဆိုတာကပေးတယ်အဲ့တော့ ဒီလိုချင်မှုတွေကိုရှော့ချဖို့ဘယ်ကစရမလဲဆိုတော့ပေးတာကစရဘာကစရပေးကံချင်းကနေစရပါတယ်ဗျာနောက်တစ်ခုတော့ဦးဇင်းတို့စာကားဆိုပြီးတော့စွန့်လွတ်ခြင်းဗါလဲတော့စာကားဆိုတဲ့စွန့်လွတ်ခြင်းပါဗျာအဲ့တော့ဒါနလို့စာကလို့ခေါ်တဲ့ပေးကမ်းလူဒန်းစွန့်ကြဲခြင်းကနေစပြီးတော့ဒီတဏှာတရားကိုနိုင်တဲ့နေရာပေါ့မမီးတို့နိုင်တဲ့နေရာလေးကစပြီးတော့ဒီတဏှာတရားကို အားနေအောင်ပါသွားအောင်ညော့သွားအောင်ဦးဇင်းတို့ကစပြီးတော့စူးစမ်းကြရမှာအဲ့တော့ဒီနေရာမှာတစ်ခုတော့ရှိတယ်ပေးကန်းလှူဒန်းစွန့်ကြည်ခြင်းဒီမိမိနှစ်သက်နေတဲ့အရာဝတ္ထုတစ်ခုကိုဒါပေးကမ်းခြင်းစွန့်ကြဲခြင်းဖြစ်တယ်မိမိမလိုခြင်းမကြိုက်တဲ့အရာဝတ္ထုတစ်ခုကိုစွန့်ပစ်ခြင်းမျိုးတော့မဟုတ်ဘူးအဲ့တော့စွန့်ပစ်တာနဲ့စွန့်ကြဲတာတော့ဒီညမှာကွဲအောင်အစဉ်လို့တုံးကြရမယ်စွန့်ပစ်တာ ဆိုရင်တော့ဒါဒါနအရာမှာဒီနေရာမှာပြောလို့ခြင်းမဟုတ်ဘူးဒီနေရာမှာပြောခြင်းတဲ့ဒါနဆိုတာတနည်းအားဖြင့်စာကဆိုတာကမိမိနှစ်သက်နေတဲ့အရာဝတ္ထုတစ်ခုကိုဒါမုံမုံမြက်မြက်နဲ့လှူဒန်းမယ်စွန့်ကြေးမယ်ဒါမျိုးကိုဆိုလိုတာပေါ့ဒါမှသာလေခုနလိုချင်မှုတဏှာကတဖြည်းဖြည်းနဲ့ပါသွားမှာအဲ့တော့ဦးဇင်းတို့တဏှာသည်ဣဇ္ဇတဗဟိတဆိုပြီးဒီလိုရှိပြန် ဒါဗိညာလို့ခေါ်တဲ့တက်ရှိတမဲ့ကာမဝတ္ထုဒီပေါ်မှာတွတာမမောတဲ့တဏှာအနောက်မိမိအစ္ဆဒအပေါ်မှာတွတာမမောတဲ့တဏှာဆိုပြီးဒီလိုတဏှာရှိတာအဲ့တဏှာတွေကိုဦးဇင်းတို့ကဒါပယ်ခွာနိုင်အောင်ဒါဒါနကစပြီးစူးစမ်းရအောင်အဲ့ဒီညမှာဦးဇင်းကဒီတိုက်ထုတ်ရေးအတွက်ပေါ့အဲ့ဦးဇင်းတို့တဏှာတော့ပါတာပေါ့နော်တဏှာကို တိုက်ထုတ်တာအတဏှာပြုတ်ပြီးတခါကြီးတိုက်ထုတ်တယ်တော့မလုံးနဲ့ဟုတ်လား တိုက်ထုတ်ရမယ်လို့တော့လုပ်လို့မရဘူးတဏှာကိုတိုက်ထုတ်မှာဘာကိုတိုက်ထုတ်မှာတဏှာကိုတိုက်ထုတ်ရပါမယ်ဗျာဟုတ်ပြီတဏှာကိုတိုက်ထုတ်မယ်ဆိုတော့ဦးစင်းကဒီမှာဟိုတို့တကကြီးတွေတကတကမာကြီးတွေနဲ့ရင်းနှီးရပေါ့လေအဲ့ဒါဂျာဘူးနာဝရှိလိမ့်တဲ့ဒီဇတ်တော်လေးတစ်ခုပေါ့တတပဏိတာဆိုတဲ့ဒါဇတ်တော်လေးတစ်ခုအဲဗမာလူတော့ဦးဇင်းတို့ထင်ရှားတာကအတုံးလုံးလေးက ယုံမင်းစားဆိုပြီးတို့ပြောတယ်သို့တော့ဇာထဲမှာတကယ်ရှိတာကိုယုံပညာရှိတယ်အဲ့တော့ဦးဇင်းတို့ကယုံပညာရှိဇတ်ပေါ့ဗာဇတ်တယ်တော့ပညာရှိဇတ်ပါဗျာဒီဇတ်ကလေးကိုနည်းနည်းဦးဇင်းတို့ပြန်သွားကြရအောင်ဟိုလိပ်ပတ်လဲသွားရင်တော့လေဒါလေးကအင်မတန်တန်ဖိုးရှိပါအဲ့တော့ယုံပညာရှိဇတ်ယုံပညာရှိဇတ်မှာဗာပြောတစ်ချိန်မှာဒီဇတ်တော်လေးဖြစ်ပေါ်လာတာကဘုရားရှင်တာဝတိပြည်မွန်ဇေရုံအကြောင်းမှာသတင်းသုံးက အဲ့ဒီတာဝတိမှာရှိတဲ့တတိကြီးတယောက်ကတကားလည်းတိက္ခာအစုံနဲ့ဘုရားမှုရှိတဲ့တန်ဃာတော်တွေကိုလူတန်းနေလူတန်းပြီးရဲ့အခါကျတော့မလုပ်တော့ဆိုတဲ့အခါကျတော့ဘုရားမှုရှိတဲ့တန်ဃာတွေကို9ရက်9လီဒါစွန့်ပင်ပြီးတော့စွန့်နေတဲ့ဇက်ကလူတန်းပြန်အဲ့လိုမျိုးကြီးဒါနာဘွဲကြီးကိုတကားလည်း9ရက်9လီပြုစုလူတန်းတဲ့အခါကျတော့ဒါဘွဲကြီးရဲ့အဆုံးမှာဘုရားရှင်ကအနုမောဒနာတရားဟောကြားလာနုမောဒနာတရားတွေ အလူရှင်ဝမ်းမြောက်ဖို့နုမောနာတရားဟောကြတဲ့အခါမှာသင်ဒီအခုလူဒါနာကောင်းမှုကြီးတွေပြုရတာအင်မတန်မှဝမ်းမြောက်တင်နေဒီလိုကောင်းမှုမျိုးဒီရှေ့သူတော်ကောင်းတွေပြုခဲ့တယ်လမ်းဟောင်းလမ်းယူကြီးတစ်ခုဖြစ်တယ်လို့ဒီလိုဘုရားရှင်ကမိတ်မိတ်တဲ့အခါကျတော့မှခုနတတိကလျှောက်ထားတောင်းမှလို့ရှင်မယားဒါဆိုရှေ့ကသူတော်ကောင်းတွေပြုတဲ့လမ်းယူလမ်းဟောင်းကြီးဆိုခဲ့ထိုရှေ့ကသူတော်ကောင်းတွေဘယ်ပုံဘယ်ပန်းဗဏိလန်အပြင် ဘယ်လိုမျိုးဒါနာကောင်းမှုတွေပြုခဲ့တယ်ဆိုတာကိုဟောကြားပေးပါဆိုတော့မှဒါဘုရားရှင်ကတတပဏိတာညာရှိဇာကဟောကြားခဲ့ဒီဇာကလေးကတော့ဦးဇင်းတို့အမြဲစိတ်ဝင်စားစရာကောင်းပါဒီချိန်မှာဦးဇင်းတို့ဘာနတိပြေပြမတမင်းတိုင်းပြည်အုပ်ချုပ်မင်းလုပ်တဲ့အချိန်ပေါ့အဲဦးဇင်းတို့ဖရာလောင်းကယုံမျိုးမှာသွားပြီးတော့ဖြစ်နေတာယုံမျိုးမှာဖြစ်တယ်ယုံမျိုးမှာဖြစ်ပြီးရဲ့အခါကျတော့ ယုံဆိုတော့လေတောလက်တောင်နေနေတာပေါ့အဲ့တော့ဗမာနေလဲဆိုတော့သူနေတဲ့နေရာလေးကိုစပြီးတော့ပြတယ်။ဗာပြတော့ဆိုတော့ဧကတော့ဧကတော့ပပဒပါတိဧကတော့ပပဒပါတိဧကတော့ပပဒပါဟောဧကတော့တစ်ဖက်မှာကတော့ပပဒပါတော့တောင်ချီဟောအခုဦးဇင်းတို့ဒီပြားလောင်းယုံပညာရှိ နေတဲ့နေရာလေးကိုကြည့်ရင်တစ်ဖက်မှာ တောင်ချီလေးရှိတယ်တဲ့။ဘာချီလေးရှိ တဖက်မှာတောင်ခြေရှိပါတယ်ခင်ဗျာတဖက်မှာတောင်ခြေဩနောက်တစ်ဖက်မှာကြတော့ဧကတော်နတိပါကာရောဧကတော်တစ်ဖက်မှာတော့နတိပါကာရော မြစ်စိတ်ကလေးရှိတယ်ဘာလေးရှိတစ်ဖက်မှာတော့မြစ်စိတ်ရှိပါတယ်ခင်ဗျာမြစ်စိတ်ကလေးရှိတယ်ဩနောက်တစ်ဖက်ကြတော့ဧကတော်ဇနဗရအကာမောဧကတော်တစ်ဖက်မှာတော့ဇနဗရအကာမောဇနဘုတ်ရွာလေးရှိတယ် ဩတစ်ဖက်မှာကြပါလေးရှိတစ်ဖက်မှာတော့ရွာကလေးရှိပါတယ်ဗျာရွာလေးဇနေဘုတ်ရွာကလေးရှိတယ်ပေါ့အဲ့တော့ဦးဇင်းတို့ဒါလေးကိုစပြီးကြည့်လို့ရှိရင်တရားဘာဝနာတွေကျင့်ကြံကြိုးကိုအားထုတ်ခြင်းနဲ့ပညာရှိသူတော်ကောင်းတွေနေရမဲ့နေရာလေးတွေကိုဒါကွက်ကွက်ကွင်းကွင်းမျိုးလုံးထဲမှာမြင်စေတယ်တစ်ဖက်မှာတော့တောင်ချီလေးနဲ့အဲတစ်ဖက်မှာတော့မြစ်ကမ်းလေးနဲ့မြစ်စိတ်ကလေးနဲ့တစ်ဖက်မှာတော့မလန့်မကမ်းမှာ ဒါဇနပုတ်ရွာလေးနဲ့မြို့ပြကြီးတွေမဟုတ်ဇနပုတ်ရွာလေးနဲ့ဒီလိုနေရာမျိုးလေးမှာဒါဦးဇင်းတို့အခုဘုရားလောင်းပညာရှိပေါ့ယုံပညာရှိကဒီလိုနေရာလေးမှာနေတော့ဒါလေးကြီးဒီကကြီးတွေဒီကမကြီးတွေလက်မှတ်မြော်ကြည့်ရင်ယခုအနေနဲ့လက်မှတ်မြော်ကြည့်ရင်အင်မတန်နေပွေပျော်မွေ့ပွေကောင်းတဲ့ရက်ဒေတာတို့ဒီကကြီးတွေဒီကမကြီးတွေခံစားရလိမ့်မယ်သူထင်တယ်ဒီလိုငင်းငင်းချမ်းချမ်းနဲ့အေးအေးချမ်းချမ်းရှိတဲ့အရက်ဒေတာလေးတွေဒါသူတော်ကောင်းတွေသူတော်ကောင်းတရားကျင့်သုံးဖို့ရန်အကောင်းဆုံးနေရာလို့ဒီလိုမျိုးဒါ ဒီစာပေတွေကဒါဦးဇင်းတို့ကိုပြလိုက်တာကောင်းပြီအဲ့လိုနေရာလေးမှာနေလေဘုရားလောင်းယုံမင်းယုံပညာရှိကနေပြီးတဲ့အခါကျတော့ဘာဘာလုပ်တော့ဘာဖြစ်တုံဆိုတော့သူ့မှာတဲ့ဧကောဥဒ္ဓောဟောတခါတဲ့ဥဒ္ဓောလို့ခေါ်တဲ့ခြံတကောင်သူ့မှာမိတ်ဆွေတယောက်ခြံဆိုတဲ့မိတ်ဆွေတကောင်နောက်တကဧကောသင်္ကာရောဟောမြေခွေးကတကောင်နောက်တက ဧကောမကတော်ညောက်ကတကောင်အဲ့တော့ဦးဇင်းတို့ဘုရားလောက်မှာမိတ်ဆွေ၃ယောက်ရှိနေတယ်မိတ်ဆွေဘယ်နှယောက်ရှိတယ်မိတ်ဆွေ၃ယောက်ရှိပါတယ်ဗျာမိတ်ဆွေ၃ယောက်ရှိတယ်ချမ်းရယ်မြေခွေးရယ်ညောက်ကယ်ဆိုပြီးမိတ်ဆွေ၃ယောက်ရှိအဲ့တော့ဦးဇင်းတို့မြေခွေးကတော့ရေပုံရာအဖြစ်တော့ဦးဇင်းတို့ဇက်တော်တော်တော်များများထဲမှာတော့မြေခွေးကကောက်ကြည့်ဆင်းနေတာဒါပေမဲ့ဒီဇက်တော်မှာတော့မြေခွေးကလည်းပညာရှိသူတော်ကောင်းတယ်ကောင်းပြီအဲ့တော့အဲ့လိုပေါ့ပညာ ရှိပေါ့ဒီမိတ်ဆွေ၃ဦးရှိတာပေါ့အဲ့လိုနဲ့နင်းနေရင်းနေဘာဖြစ်တော့ဆိုတော့ဦးဇင်းတို့သတ္တပန္နိတောဒါနာနာတပန်တိရဏကိတပံပါဥပောတထကမံကာတပန္တိဩဝါတိဏ္ဍနာနံဩဝါဒဝတိနာဓမ္မန္တိတိတိသတ္တပန္နိတောယုံပညာရှိသည်ဒိဏ္ဍနာနံထိုသုံးရောက်သောမိတ်ဆွေတို့ကို ဒါနံလူကိုဒါတပံပေလူအပ်တယ်သီလံ၅ပါးသီလကိုလကိတပံဆောင်ရှောက်အပ်တယ်ဥဘောဒရကမ္မဥဘုဒတိကျင့်သုံးခြင်းမှုကိုကာတပံပြုကျင့်ရမယ်ဣတိသို့ဩဝါဒဝတိနာဩဝါဒပိတိစွမ်းဖြင့်ဓမ္မံတရားကိုဒေတိတိကောင်းစွာမသွေဟောတော်မူပါ၏တတိသာဓုသာဓု သာဓုပါဗျာအဲ့တော့ပညာရှိသူတော်ကောင်းဆိုတဲ့သဘောကပညာရှိသူတော်ကောင်းဆိုတဲ့သဘောကဘယ်ဘဝရောက်ရောက်တော့တို့တကကြီးတကမကြီးဘဝတွေဘလို့ပဲပြောင်းသွားသွားဒါဥစဉ်တို့ဒီ950ဇတ်တော်ကြီးဆိုတာဒါဘုရားအလောင်းတော်ဒီနိယတဗျာဒိတ်စင်မြန်းပြီးတဲ့ဒီဘက်မှာဒါဖြစ်ခဲ့တဲ့ဘဝဖြစ်တော်စဉ်ကြီးပဲ ကြောင့်မလို့ဘာတွေဘလို့ပဲပြောင်းသွားသွားပညာခုနပါရမီပေါ့ဒီပါရမီတွေရင်းစုဆောင်မိတဲ့ပုံကိုယ်တွေဒီတတ္တဝါတွေဒီဘယ်လိုဘဝပဲရောက်ရောက်သူတို့ရဲ့အတန်ကဒါတာမန်ထက်တော့ပိုပြီးတော့တာလွန်နေတယ်လို့ဘယ်လိုပြောလို့ရကုဒါတိဋ္ဌံဘဝရောက်နေတဲ့ဒီဦးဇင်းတို့ဘုရားလောင်းကိုပဲကြည့်ဒါပေမဲ့သူ့ရဲ့ဩဝါဒအဆုံးအမလေးကိုကြည့်လိုက်မယ်ဆိုရင်ဒါဘလောက်မြန်ကျင့်တတ်စရာကောင်းလုံးဒါ တရိษံလေးအာဟိတရိษံလေးတကောင်ပဲဦးဇင်းတို့တာမန်လူသားလောက်တော့အသိဉာဏ်ရှိတာမဟုတ်ဘူးဒါမဲ့ဒီအာဟိတရိษံလေးတကောင်တည်တာပဲနေရင်ယနေ့မျက်မှောက်လူသားတွေချက်တော့အများကြီးဟာတာလုံးနေတယ်လို့တော့ဒီလိုပြောလို့ရတယ်ဒါဦးဇင်းတို့လူသားအလုံးတော့ပြောတာမဟုတ်ဘူးပေါ့အချို့အချို့သောယနေ့မျက်မှောက်ကလူသားတွေတက်ကိုအများစွာတာတာလွန်လေလို့ဒီလိုပြောလို့ရတယ်ဒါသူ့ရဲ့ဩဝါဒလေးကိုကြည့်လိုက်လို့ရှိရင် ဒါနံဘေကံလူရန်စွန့်ကြဲခြင်းတည်ဟုသောဒါနအမှုကိုဒါတပံပြည့်လူရမယ်သီလံ၅ပါးသီလကိုရကိတပံစောင့်ရှောက်အပ်မယ်စောင့်ရှောက်ရမယ်ဥဘောဓရကမ္မဥပုသရင်ကျင်သုံးခြင်းတည်သောအမှုတို့ကိုကာတဗံပြုရမယ်ဟောသူ့ရဲ့ဩဝါဒလေးသူ့ရဲ့ဒီမိတ်ဆွေသုံးဦးပေါ်မှာဩဝါဒအနေနဲ့ဟောကြားတဲ့တရားလေးကိုကြည့်လိုက်လို့ရှိတတဝါတကောင်အနေနဲ့အဟိဖြစ်တဲ့အတွက်ကြောင့်သမထဝိပဿနာဒီလိုအစစ်မြင့်တဲ့ ဒါအကုသိုလ်တွေကို မစီးဘူးနိုင်ပေမဲ့ဒါအင်မတန်ကိုမွန်မြတ်တဲ့စိတ်ထားနဲ့ဒီအဆုံးအမတွေကအင်မတန်တန်မှုရှိတယ်။ယနေ့မြန်မာမခင်မှာဦးဇင်းတို့လူသားတွေတည်းပဲထိုကဲ့သို့ပေါ့ဒါကျင့်စဉ်လေးတွေကိုဒါဂရုစိုက်ပြီးတော့ကျင့်သွားမယ်ဆိုရင်ကိုပဲဦးဇင်းတို့ဘဝတွေအတွက်အင်မတန်တန်မှုရှိတယ်။ကဲကောင်းပြီအဲ့လိုဦးဇင်းတို့ယုံပညာရှိကသူ့ရဲ့မိတ်ဆွေသုံးဦးကိုလည်းစုံးမသူကိုယ်တိုင်လည်းဒီတရားတွေကိုကျင့်ပြီးဒီလိုနေလိုက်တာ။ဒီနေ့ သောအခါရောက်လာတဲ့အခါဒီနေ့သောအချိန်ကိုရောက်လာတဲ့အခါကျတော့ကောင်းကင်ကိုလှမ်းပြီးတော့ကြည့်လိုက်တယ်ကောင်းကင်ကိုကြည့်တဲ့အခါကျတော့ဘာဖြစ်လာတော့ဆိုတဲ့အခါကျတော့ကောင်းကင်မှာလာပြီဝန်ကြီးကတာလာလာပြီဝန်ကြီးတာလာတဲ့အခါကျတော့တခါတဲ့ဦးဇင်းတို့ယုံပညာရှိကဩနောက်တနေ့တော့ဒါ လာပြည့်နေ့ကိုရောက်ပြီလာပြည့်နေ့ရောက်ပြီဆိုတော့စောစောကဩဝါဒထဲမှာပါတဲ့အတိုင်းဥပုသ်သတင်းနေ့ကျင့်သုံးစောင့်တည်ရမယ်ဆိုပြီးအဲ့သူ့ရဲ့မိတ်ဆွေသုံးဦးကိုလည်းဒါမှာကြပြီးတော့ဒါကိုနေရာလေးကိုပြန်ပြီးတော့ဒီလိုမျိုးလေးဒါနေကြတာပေါ့နေပြီးနောက်တစ်နေ့နန်းနဲ့မိုးတော့အလင်းရောက်ပြီဆိုတော့ဩဒါဒီလာပြည့်နေ့ပဲဒါဥပုသ်သတင်းနေ့ကျင့်သုံးပြီးတော့နေကြမယ်ဆိုပြီးဥပုသ်သတင်းနေ့ဒါကျင့်သုံးပြီးနေကြအဲ့လိုနေရင်တော်တော်လေးလည်း နာနေမိုးတော့အလေးလေးတော်တော်လေးရောက်လာပြီဆိုတဲ့အခါကျတော့ဒီဥပုသ်သတင်းတွေကျင့်သုံးရင်းနဲ့ဥစွာပထမဖြန်းဖြန်းကတကားတဲ့သူနေတဲ့နေရာလေးကနေပြီးတော့ဒါလမ်းလျှောက်အစာရှာထွက်တယ်ပေါ့အဲ့တော့တကယ်ကြီးဒီကမကြီးမှတ်မြော်ကြီးဖြန်းကလမ်းလျှောက်ခြင်းအစာရှာထွက်တယ်ဆိုတော့ဘယ်ကိုထွက်မြစ်ဘက်ကိုထွက်ပါပဲဖေဟာဒီဘက်ကိုထွက်တယ်အဲ့တော့ဒါမြစ်ကမ်းမြစ်စိတ်ကမ်းလေးကိုဒါဖြန်ကတခါလေလမ်းလျှောက်ထွက်သွားထွက်သွားတဲ့အခါကျတော့အဲ့ချိန်မှာဘာဖြစ်တော့ ခုနအဲ့မြစ်ထဲမှာတန်ဃာလုံနေတဲ့တန်ဃာတဲ့တဦးကငချင်းတွေရတဲ့ခါကျတော့ငချင်းတွေကိုဒါဒါတခါလဲတီလဲပြီးလဲပြီးရောအဲ့တောင်ဆက်တနေရာတဲတဲကိုရက်မြုပ်မြုပ်ပြီးတော့သူကဘာလုပ်တော့ကိုခေလိုဦးဇင်းတို့ရေခဲတစ်တာတွေဘာတွေမရှိတဲ့ခါကျတော့ရေခဲတစ်တာလည်းထည့်သိမ့်ခဲ့လို့မရအောင်အဲ့တော့ဘာလုပ်တော့တဲလေးကိုရက်ပြီးတော့ဒါမြုပ်ပေါ့ တဲလေးကိုရက်ပြီးတော့မြုပ်ပြီးတဲ့အခါကျမှဒါဒီမြစ်ထဲကိုဆက်ပြီးတော့ငါးချံသွားတာအဲ့လိုသွားတဲ့အချိန်ကျတော့ဒီငါးကိုမြုပ်ခဲ့တာဖြစ်တဲ့အတွက်ကြောင့်ဦးဇင်းတို့ဖြန်းကဒီကန်းချီလေးကိုလက်လျှောက်သွားရင်းနဲ့တနေရာရောက်တော့ဒီမှာငါးနံရတော့ဒီတက်ကိုရက်ကြည့်တယ်ရက်ကြည့်တဲ့အခါကျတော့ဘာဖြစ်တုံးဆိုတော့ဒီငကြင်းတွေကိုသွားတွေ့တာပေါ့ငကြင်းတွေကိုတွေ့တဲ့အခါကျတော့ဒီနေရာမှာဦးဇင်းတို့အတူယူစားတွေတခုပေါ့ ငချင်းတွေတွေ့တဲ့အခါကျဒကာကြီးတွေပြုံးလဲဆိုရင်တတ္တဝါတကောင်ပဲမိမိတန်းတင်တတ်တဲ့အစာအာဟာရတစ်ခုတွေ့ပြီဆိုရင်မလုပ်မလို့လွယ်လွယ်နဲ့ယူသွားမှာပဲဒါပေမဲ့ဒီမှာဦးဇင်းတို့ဒီဖြန်ကဒီငချင်းတွေကိုမယူဘူးအနတ်မဝင်ခြင်းကိုလိုက်ပြီးမျက်စိတစုံကြည့်လိုက်တယ်လူသူမတွေ့ဘူးမတွေ့တော့လေအာမတွေ့ရုံနဲ့ယူမလားအော်လူမတွေ့လည်းမယူသေးဘူးဘာလို့တော့ဒါသူတော်ကောင်းကတိန်နံသုံးချိန်တိုင်တိုင်နဲ့တခါတည်းထိကျွေးလိုက် ပိုင်ရှင်ဘသူလဲဒီငါးတွေကပိုင်ရှင်ဘသူလဲဒီငါးတွေကပိုင်ရှင်ဘသူလဲသုံးချိန်တိုင်တိုင်တဲ့ဟစ်ကျွေးလိုက်တယ်ဘယ်နှချိန်ဟစ်ကျွေးလိုက်တော့သုံးချိန်တိုင်တိုင်ဟစ်ကျွေးပါတယ်ဗျာတကယ်ကြီးခုပြောနေတာဒီလူသားတယောက်လောက်မှအသိဉာဏ်မရှိတော့အဲ့ဒီတိရစ္ဆာန်လေးတကောင်ပဲအဲ့အဲ့ဒီတိရစ္ဆာန်လေးတကောင်ကဒါသုံးချိန်တိုင်တိုင်ဒါပစ္စည်းတစ်ခုကိုဒါလွန်လွန်နဲ့မယူဘူးပိုင်ရှင်မဲ့အနေနဲ့သုံးချိန်တိုင်တိုင်ကျင်ညာပြီးမှ ပိုင်ရှင်မရှိတော့ဘူးဆိုမှဒီငါးလေးကိုယူပြီးတော့သူ့နေရာကိုသူပြန်သွားတယ်အဲ့တော့ဦးဇင်းတို့ဘလောက်မြန်ကျဉ်းနှက်စရာကောင်းတယ်လေဒီနေ့တက္ကကြီးတွေတက္ကမကြီးတွေတက္ကလေးမြင်ရနေရတွေ့ပြီးတော့လူမြင်တာနဲ့လူကျင်တာယူသွားတယ်ဆိုတာဒီတိရစ္ဆာန်တကောင်လောက်မှအသိဉာဏ်မရှိဘဲနဲ့အသိဉာဏ်မဲ့ရမရောက်ဘူးလားအသိဉာဏ်မဲ့ရရောက်ပါတယ်ခင်ဗျာအဲဦးဇင်းတို့ဒါလေးတွေပြောချင်တာအဲ့တော့ဦးဇင်းတို့လူစားတွေဖြစ်နေပြီ ဗုဒ္ဓဘာသာရဲ့အဆုံးအမအောက်မှာနေနေတဲ့လူသားတွေဖြစ်နေပါတည်းနဲ့ဒီတိရစ္ဆာန်လေးတွေလောက်တော့မှပဲစိတ်ထားကမမွန်မြတ်ဘူးဆိုရင်တခိုက်ကြီးတကမကြီးတွေစဉ်းစားကြည့်ပေါ့မိမိတို့ဘလို့အမိတက်ပြီးတော့ဘလို့တတ်မှတ်ကြမလဲဒါကိုယ့်ဘာကိုယ်တော့အမိတက်ကိုယ့်ဘာကိုယ်တော့တတ်မှတ်ကြပြီတော့ဟုတ်ပလား တင်ပါအဲ့တော့အခုဒီမှာဒီခံလေးကိုကြည့်လိုက်လို့ရှိရင်ဒါငါဆိုတာဒကာကြီးတွေဒကာမကြီးတွေလူသားတယောက်အနေနဲ့အခုကြည့်ရင်ငချင်းဆိုတဲ့ဟာဒီလူသားတယောက်အနေနဲ့တက်ပြီးတော့တန်ဖိုးကြီးဟိုထိုက်ထိုက်တန်တန်ကြီးမြန်လို့ရရနာတစ်ခုတော့ဟုတ်ချင်မှာဟုတ်ဒါပေမဲ့ဒီဖြံဆိုတဲ့တတ္တဝါအတွက်တော့ဒါဒီတခါကြီးသူဒီတတိဆန်လေးတကောင်အတွက်တော့ဒါအင်မတန်တန်ဖိုးကြီးတဲ့သူ့အတွက်မျက်မျက်နှုံနှုံတန်ဖိုးထားရတဲ့ရာဟုတုတစ်ခုပဲ ဒီလောက်အရာဝတ္ထုကိုတော်မှပဲတခါကြီးတွေတခမကြီးတွေဗျုံကလေးမယူဘဲနဲ့ပိုင်ရှင်ကိုကြည်ညာပြီးတော့သုံးချိန်တိုင်တိုင်ကြွေးကြော်ပြီးမှဒီပစ္စည်းကိုယူတာအဲ့တော့ဗာမုဒ္ဒလေးတွေကိုတော့မှဦးဇင်းတို့ကတခါလေဟိုထင်တိုင်းကျင်းနေတယ်ဆိုရင်လူလို့တောင်ပြောဖို့အင်မတန်ခက်တယ်ပေါ့ကထအဲ့တော့ဒီလိမ့်ဆန်လေးဒီဒီပိုင်ရှင်မဲ့ကိုသုံးချိန်တိုင်တိုင်ဒါပိုင်ရှင်ကိုစူးစမ်းစုံစမ်းပြီးကမှပိုင်ရှင်မရှိတော့တဲ့အဆုံးကြောင့်မှဒီငချင်းကိုယူပြီးတော့သူ့နေရာကိုသူပြန်သွားတယ် ော်နောက်တကအဲ့တော့နောက်တကောင်ကဘာလဲဆိုတော့မြေခွေးဟောမြေခွေးလည်းသူသူပဲသူတင်လာပြည့်နေ့နန္ဒမိုးတော့အလင်းရောက်နန္ဒမိုးတော့စောစောတဲ့ကတခါလေးထားပြီးအာယုံတဲ့တဲ့ကဒါဥပုသတိနေကျင့်သုံးနေတာတော်တော်လေးနဲ့နေအောင်လေးထွက်လာပြီဆိုတဲ့အခါကျတော့တခါလေးသူလည်းပဲအစာရှာထွက်အစာရှာထွက်တော့မြေခွေးဆိုတော့တခါကြီးဒီရေပုံရတော့ပဲထွက်မယ်ဆိုတော့ဒီဇနဘုတ်ရွာလေးဘက်ကိုထွက်တာပေါ့ အဲဇနဘုံရွာလေးဘက်ကိုစာရှာတွေ့ဆွဲချင်းတဲ့တကလေးအဲရွာလေးနဲ့မလန်းမကန်လေတော့ထဲမှာစောက်ထားတဲ့တဲလေးတဲလေးတွေ့အဲတဲလေးတဲလေးဝင်ကြည့်တဲ့အခါကျတော့အခက်လွယ်လွယ်ပြောပေါ့လေအဲ့မှာတကလေးအမဲခင်လေးကနှကင်ဖုတ်ခင်လေးကတခုခေါ်ရဖွတ်သားပေါ့ဖုတ်ခင်လေးကတခုဒါလေးကိုတွေ့တွေ့တဲ့အခါကျတော့မလုပ်တော့သူလည်းထို့တူပဲတကကြီးမြေခွေး၎င်းအစာဟာရကိုဒါတခါတည်းမမမောမောနဲ့ ဒါရှိတယ်ဒီမြေခွေးတကောင်ဒီဒီအစာအာဟာရကိုတွေ့တဲ့အခါမှာပြုံးလဲဆိုတခါကြီးလေတော့တဲ့သွားအနာပဝင်းကျင်ကြည့်တခါလေလဲဆောင်တယ်ခုနသူလဲမတွေ့ဘူးဆိုရင်ကဲဘယ်လိုလုပ်မလို့သဘောကဒါမဲ့ဒီမြေခွေးဒီနော်ဒါကိုမယူဘူးပပလဲလိုက်ပြီးကြည့်လိုက်တယ်မျက်စိတစုံမျက်စိတစုံကြည့်တယ်မတွေ့ဘူးမတွေ့တဲ့အဆုံးကြမှာဘာလုပ်လိုက်တော့မတွေ့တဲ့အဆုံးကြခုနလိုပဲသုံးညင်သုံးတာကြွေးကြော်လိုက်တယ်ပိုင်ရှင်ရှိသလားပိုင်ရှင်ရှိသလားဒါသုံးညင်သုံးတာကြွေးကြော် ဘိုင်းရှင်မရှိတော့ဘူးဆိုပါမှဒါကြတဲ့အဲ့ဒီနားလည်လွယ်အောင်ပြောရင်တော့အမဲခင်လေးနှစ်ခုနဲ့အဲ့ဖုတ်ခင်လေးတစ်ခုကိုယူပြီးတော့သွားလဲသွားသူ့နေရာလေးမှာသူထားဟောနောက်တကမြောက်တကောင်မြောက်တကောင်ကလည်းတကလည်းအဲ့လိုပေါ့ဥပုသတိနေနည်းနည်းစောစောလေးကကျင်သုံးပြီးတော့တော်လေးလေးအလင်းနဲ့ရောက်လာတော့တကလည်းသူလည်းပဲအစာရှာထွက်အဲ့တော့တကကြီးတကမကြီးဒီမြောက်ကအစာရှာထွက်တော့ဘယ်ကိုထွက်တောင်ကြီးဘက်ကိုထွက်ပါတယ်ခင်ဗျာ တောင်ခြေဘက်ကိုထွက်တယ်အဲ့လိုတောင်ခြေဘက်ကိုထွက်တောင်ခြေဘက်ကိုထွက်တဲ့ခါကျအဲ့မှာရေပုံရတော့ဦးဇင်းတို့ကဗမာပြည်ရာသီဥတုနဲ့ကြည့်တော့ဒီအချိန်ဒီကာလလိုတော့မှန်းဆလို့ရတယ်ဘာဖြစ်လို့လဲဆိုတော့သူကတောင်ခြေဘက်ကိုထွက်သွားတဲ့အခါကျတော့ဘာလို့လဲဆိုတော့အဲ့မှာတရတီးတွေတွေ့တယ်အဲ့ဒါကတရတီးတွေတွေ့တဲ့အခါကျတခါတည်းမမေဝင်ဝင်တရတီးလေးတစ်ခိုင်ကိုတခါတည်းသူကလည်းခုပြီးတော့လာတယ်ပေါ့အဲ့တော့ဦးဇင်းတို့ဗမာပြည်ဒီခါကဒီကာလဒီဒါတရတီးပေါ်ခါစားကာလပဲတခါကြီးတက္ကမကြီးတွေ ဟမ်ဟိုတရေကြအောင်တော့ပြောမှထင်တာဟုတ်လားအဲဒီချိန်ဆိုကျွန်တော်တရတိကဦးတဲ့တရတိတွေကလည်းတကလည်းဝင်းမဲ့ပြီးတော့ဒါလည်းတရတိမဲ့ချိန်လေးအသိပြီးတော့မဦးတဲ့တရတိလေးရဲ့အခုချိန်မှာတော့တကလည်းအစိမ့်စားလို့ကောင်းတဲ့အချိန်လေးပေါ့အဲရတယ်အခုဒီဇတ်တော်ဖြစ်နေတဲ့ဖြစ်စဉ်လေးကဒါကြတဲ့မြောက်ကလည်းတောင်ချီကိုသွားတရတိကိုင်းလေးတွေ့တော့တရတိကိုင်းလေးကိုခူးပြီးတော့ပြန်လာသူ့နေရာလေးမှာသူထားပေါ့ ထားပြီးဆက်ပြီးတော့ဥပုသ်တရင်တွေကျင့်သုံးနေဟောယုံပညာရှိယုံပညာရှိအားကြတော့လည်းပဲထို့တူပဲနန်းနဲ့စောစောလေးကထားဥပုသ်တရင်တွေကျင့်သုံးပြီးတော့ယုံဆိုတော့လေသူအစာရှိနေတာဆိုတော့သူအဲ့ဒီမြက်ကင်းပေါ့နော်နိဗ္ဗာန်ဝင်ကြီးမှရှိတဲ့မြက်ကလေးတွေအင်မတန်ထူထပ်တဲ့နေရာမျိုးလေးထဲမှာတခါလေနေပြီးသူကလည်းဥပုသ်တရင်ကျင့်သုံးဥပုသ်တရင်ကျင့်သုံးပြီးတဲ့ခါကျဒီနေရာမှာပြောချင်တာဦးဇင်းတို့ယုံမြင့်ရဲ့ယုံပညာရှိခဲ့ဒါ စိတ်နေသဘောထားလေးအဲ့ဒါယုံပညာရှိကစဉ်းစားတယ်အကယ်၍မြန်ဒီအချိန်ငါရှိကိုအလှကံများရောက်ခဲ့အလှကံကိုပေးเสียငါမှမရှိတလေဟောဒါသူစဉ်းစားတယ်စဉ်းစားတဲ့အခါကျတော့ဒကာကြီးတွေကမကြီးတွေယုံမှာကလည်းလူသားတွေစားနိုင်เสียအာဟာရမျိုးသူမှမသုံးဆောင်တာအဲ့ခါကျတော့သူ့မှာလူသားတယောက်စားလို့ရတဲ့အစာအာဟာရမျိုးသူ့မှာမရှိနိုင်မရှိနိုင်တဲ့အခါကျတော့သူကလည်းဆုံးပြတ်တယ် အကယ်၍မြတ်လူကံပုဂ္ဂိုလ်ရောက်လာရင်ငါရဲ့ခန္ဓာနဲ့အသက်ကိုငါစွန့်လူမယ်ဆိုတဲ့ဒီစိတ်ကလေးကိုသူကစောက်တည်ထားတယ်ဒါတစ်ချက်ဒီလိုဒီစိတ်ကလေးကိုစောက်တည်ထားတဲ့အခြေသူ့ရဲ့ခုနသီလစွန့်ရင်နဲ့ဒီစောက်တည်ထားတဲ့စိတ်ဓာတ်ကစွန့်ရင်ကြောင့်ဒါဦးဇင်းတို့ဇက်တော်တွေထဲမှာပါနေကြအတိုင်းပေါ့ကြာမင်းကြီးဒါကြောက်ကြလာပူလာတာပေါ့ဘုလားကြာမင်းကြီးကလည်းလောကကိုလှန့်ဆင်ခြင်းတဲ့အခါကျတော့အာယုံပညာရှိ ဥဆောင်တဲ့ဒီသူတော်ကောင်း၄ဦးကဒီတိလတရားတွေကြောင့်ပဲလို့ဒီလိုနားလည်ပြီးတော့အော်သူတို့ရဲ့စောက်တည်ချက်တွေသူတို့ရဲ့ယက်တည်ချက်တွေသူတို့ရဲ့ဆုံးဖြတ်ချက်တွေဒီဘလောက်မြန်ခိုင်မာသလဲဒါလေးကိုသိဒါလေးကိုစုံစမ်းနေတဲ့အတွက်ကြောင့်ဒါတရားမင်းကြီးကလူပြည်ကိုတခါလဲပုံနာအောင်ဆောင်ပြီးတော့ဆင်းလာပုံနာအောင်ဆောင်ပြီးဆင်းလာပြီးတဲ့အခါကျတော့တခါလဲစပြီးတော့ဝင်တော့တာပေါ့ဝင်တော့ဘယ်ကိုဝင်တော့ဆိုတဲ့အခါကျတော့တခါလဲဦးဇင်းတို့ဒီဖြန်နေရာကိုဝင်လာတာ ခြံရှိတဲ့နေရာကိုစပြီးရောက်လာရောက်လာပြီးတဲ့အခါကျတော့ဘာလို့တုံးဆိုတော့ဒါဖြန်ရှေ့ရောက်လာတဲ့အခါကျတော့ဒါအလှူခံပုံနာကြီးအနေနဲ့ရောက်ရောက်လာတဲ့အခါကျတော့ဖြန်ကလည်းအလှူခံပုဂ္ဂိုလ်တွေ့ပြီဆိုတော့ဝမ်းမြောက်ဝမ်းသာနဲ့စောတော့ကယုံပညာရှိကပေးထားတဲ့အဆုံးအမဩဝါဒအတိုင်းဒါနံဒါတပံတိရံရခိတပံအာဥပဒတကမ္မံကာတပံဆိုတဲ့အတိုင်းဒါနာတွေပြုရမယ်အာဘတိလာတွေစောက်တရမယ် ဥပုသ်တင်သီလတွေကျင့်သုံးရမယ်ဆိုတဲ့ဒီအစုံမှာဩဝါဒအတိုင်းလှူခံပုဂ္ဂိုလ်ရောက်ရှိလာပြီဆိုတော့ဝမ်းမြောက်တယ်ဝမ်းမြောက်တဲ့အတွက်ကြောင့်တခါလေသူ့မှာရှိတဲ့ဒီငခြင်းကိုတခါလေဒီလှူခံပုဂ္ဂိုလ်ကိုလှူဒန်းလိုက်တာအဲ့တော့ငါကြီးတဲ့ကမာကြီးတွေခုနပြောသလိုပေါ့ပြန်ကြည့်လို့ရှိရင်ဒီဖြံကိုကြည့်လိုက်မယ်ဆိုရင်ဒါ သူ့အတွက်အစာအာဟာရပဲအင်မတန်မုံမုံမြက်မြက်နဲ့ဒါအစာအာဟာရတစ်ခုအဲ့သူမမောနေတဲ့ဒီအစာအာဟာရတစ်ခုပေါ်မှာတွတ်တာမမောတဲ့တဏှာတရားကိုသူကအများကြီးရှော့ချနိုင်ရှော့ချနိုင်တဲ့အတွက်ကြောင့်ပယ်ခွာနိုင်တဲ့အတွက်ကြောင့်သူမမုံမြက်မြက်သိသိကြတဲ့ဒီငချင်းကိုသူဒီပုံသားကြီးကိုသူလူတိုက်နိုင်တယ်အော်ဒီနေရာမှာတဏှာရှော့ချပုံလေးပေါ့ော်နောက်တကအဲ့လိုလူတန်းလိုက်တဲ့ကောင်ကဘုံသားကြီးကလည်းအချိန်ကတော့စားချိန်မရောက်သေးဘူးအဲစားချိန်မရောက်သေးဘူးဆိုတော့အခုလိုပေါ့ဦးဇင်းတို့ဗမာပြည်ရဆိုရင်တော့ဒါဦးဇင်းတို့ 10နာရီစွန်းစွန်းပေါ့ဒါဆိုတော့နေ့လယ်စာအချိန်ကမရောက်သေးဘူးဟုတ်ပလားနေ့လယ်စာအချိန်မရောက်သေးတဲ့အခါကျတော့စားချိန်ရောက်မှပဲဒါပြန်ယူတာပေါ့ဆိုပြီးဒီကလေးအလှတော့ခံပြီးတော့ဆက်ပြီးခီးဆက်ခီးဆက်တဲ့အခါကျတော့နောက်တစ်ခါဘယ်ရောက်သွားလို့ဆိုတော့ခုနမြေခွေးထံရောက်မြေခွေးထံထောက်ရောက်သွားတယ်မြေခွေးထံဒီကလေးလူကန်ပုံနာကြီးမြင်ရတယ်ဆိုတော့ဝမ်းမြောက်သွားတာအလှကန်ရှာနေတာပေါ့ အလူကံပုဂ္ဂိုလ်ကိုတောင်းတနေတဲ့ငတ်လင့်နေတဲ့အချိန်မှာအလူကံပုဂ္ဂိုလ်ကမိမိတို့ရှေ့မောက်ကိုရောက်လာတယ်ဆိုတော့တခါလဲဝမ်းမြောက်လိုက်တာဝမ်းမြောက်တဲ့အတွက်ကြောင့်တခါလဲလူမဲဆိုသူ့မှာရှိတယ်ကွနာအမဲခင်တစ်ခုနဲ့ဖုတ်ခင်ကိုတခါလဲသူကလည်းလူလိုက်တယ်ပေါ့သူတို့ပြောအဲလိုလူလိုက်တဲ့အခါကျတော့ကွနာလူကံပုံသားကြီးကလည်းဒါကိုလူကံတယ်လူကံပြီးတော့ကဲစားချိန်တော့မရောက်သေးဘူးပြီးမှပဲပြန်လာတာပေါ့ဆိုသူကလည်းရှေ့ဆက်ခီးဆက်ဆက်တဲ့အခါကျတော့ဘယ်ရောက်သွားတော့ဆိုတော့ကွနာဦးဇင်းတို့ မြောက်စီရောက်သွားမြောက်ကလည်းခုနသူမုံမြတ်နဲ့သိသိထားတဲ့ဒီတိတိပေါ့တရတိတခိုင်ကိုသူကလည်းအလူကံပုတ်ကိုရောက်လာတော့ဝမ်းမြောက်ဝမ်းသာနဲ့လူတန်းလိုက်အော်ဒီနေရာမှာကြည့်လိုက်လို့ရှိရင်ဒီတရိษံလေးတွေဒီသူတို့အတွက်တော့ဒါဒီအစာအာဟာရတွေဒီတကယ့်ကိုဒါအဖိုးကြီးတဲ့ယတနာတွေပဲယတနာတွေတို့တော့စူတိုက်တဲ့အစာအာဟာရတွေဒီအစာအာဟာရတွေကိုစွန့်လူနိုင်တယ်ဆိုတဲ့စွမ်းအားဒီဒကာကြီးတွေဒကာမကြီးတွေမိမိမှာထမင်းတနတ်စာ ထမင်းတုပ်ကလေးတစ်ထုပ်လောက်ရှိမယ်ဆိုရင်ကျန်တဲ့ပုံကိုမျှနိုင်မလားဆိုတာဒါမိမိတို့ကိုမိမိတို့ပြန်ပြီးတော့သုံးသပ်ရင်ဒါသုံးသပ်လို့ရဒီပုံကိုတွေကစိတ်နေစိတ်ထားနဲ့ဒီတဏှာတရားကိုလျှော့ချတဲ့နေရာမှာဘလောက်စန္ဒမုနာယူနိုင်ဘွယ်ယူဘွယ်ကောင်းတယ်လေဆိုတာလေးကိုဒါမြင်အောင်ကြည့်သိကျင်တာပေါ့အဲ့တော့အဲ့တော့ဒီမြေမြောက်ကလည်းပဲသူ့မှာရှိတဲ့တရားသီးလေးကိုလှူလိုက်တယ်တရားသီးတစ်ခါလူတော့လည်းပုံသားကြီးကလှူကမ်းပြီးတဲ့အခါစားချိန်မြောက်သေးဘူးစောသေးတယ်ဆိုပြီးဒီကလည်းရှေ့ဆက်ပြီးခရီးဆက်တယ် 80ခီးဆက်လိုက်တဲ့အခါကျတော့ဘယ်ရောက်လုံးဆိုတဲ့အခါကျတော့ခုနယုံပညာရှိထံကိုရောက်တယ်။အဲ့ဒီညာလေးမှာဦးဇင်းတို့တစ်ခုထပ်ပြီးပြောချင်တာ။တရားဘာဝနာအားထုတ်တော့မယ်ဆိုတဲ့သူတော်ကောင်းတွေအတွက်ဒါတတိထသွားရမယ်အချက်တစ်ခု။ကိုဒီသူတော်ကောင်းတွေဒီတနေရာထဲမှာ စုပြီးနေတာမျိုးဟုတ်သလား။မဟုတ်မဟုတ်။တဦးစီတဦးစီဒီလိုမျိုးနေနေတာ ဘာဖြစ်လို့ဒူးစီဒူးစီနေရလဲဆိုတော့ဦးဇင်းတို့ဒီဇက်တော်လေးဖတ်ပြီးတော့ကိုเจ้าမှလည်းတင်ညာတွင်ဆိုတော့တရားစကားမလုပ်ပေမဲ့ယောဂီတွေကတော်တော်လေးများလာတော့ဒါလေးကိုဒါတရားထဲမှာထည့်ဟောပြထားလေးဘာဖြစ်တုံဆိုတော့ယောဂီဆိုတာတယောက်တည်းနေရင်တော့အကောင်းဆုံးပဲတရားဘာဝနာကျင့်သုံးတဲ့ပုဂ္ဂိုလ်ကတယောက်တည်းနေရင်အကောင်းဆုံးပဲဘာဖြစ်လို့တယောက်တည်းနေရင်အကောင်းဆုံးလို့နှစ်ယောက်နေတော့ဘာဖြစ်သွားတော့တရားကနေပြီးတော့စကားဖြစ်သွားတယ်ဘာဖြစ်သွားတော့တရားကနေပြီးတော့စကားဖြစ်သွားပါတယ်ခင်ဗျာဒါကြီးတွေဒကမကြီးတွေကိုယ့်အိမ်မှာတရားအထောက်ရင်လည်းပဲအလားတယောက်စီတာ အာမျက်နာကိုမမူနဲ့ဟုတ်ပလားမျက်နာမမူဘဲနဲ့ကြောမူပြီးတော့ကြောပေးပြီးတော့ထိုင်ပြီးတော့အဲ့ဒါဆိုရင်လည်းဟုတ်ပလားမျက်နာမူမိရင်တော့ဗာလဲလုံးတရားတဲ့စကားကပို့ပြီးတော့မများနိုင်ဘူးလားစကားများနေပါတယ်ခင်ဗျာဒါကတော့ပို့ပြီးတော့များလိမ့်မယ်ဒီနေ့တရားကနည်းနည်းပဲအဲ့တော့အဲ့လိုကြောတော်မူထားတာအကောင်းဆုံးပဲတယောက်ဆိုတော့တရားနှစ်ယောက်ဆိုတော့စကားသုံးယောက်ဆိုတော့ဘာဖြစ်သွားတော့ရန်ဖြစ်ပါအတင်းဖြစ်မှာပါလားဟုတ်လား ၃ယောက်ဆိုတော့အတင်းပြင်းပါလာတယ်၄ယောက်ဆိုရင်တော့ဒါကခုနပြောတဲ့ရံပြစ်တဲ့အစဉ်ရောက်သွားမှာပဲကဲဒါအဲ့တော့အခုဒီမှာဒီသူတော်ကောင်း၄ယောက်ကိုကြည့်လိုက်လို့ရှိရင်ဒီသူတော်ကောင်း၄ဦးကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒါတယောက်တနေစာဇီနဲ့ဒီတရားဓမ္မတွေကိုကျင့်သုံးနေတာပဲသို့တော့အဲ့ဒီတိရစ္ဆာန်တွေဖြစ်တဲ့အတွက်ကြောင့်စင်တတ်မြင့်နဲ့သမဏဝိပဿနာဆိုတဲ့ဒီလိုတရားဘာဝနာတွေကျင့်သုံးနိုင်တာတော့မဟုတ်ဘူးဒါဥပုသ္တရေနေကျင့်သုံးပြီးတော့ဒီလိုနေကြအဲ့လိုနေရင်ကခုနပုံနာကြီးကဆက်ပြီးတော့လူကပုံနာကြီးကဒါသွားလိုက်တာခုနယုံပညာရှိထံရောက် ယုံပညာရှိတန်ရောက်တဲ့အခါကျတော့ယုံပညာရှိကိုတခါလေယုံပညာရှိကအလူကံပုဂ္ဂိုလ်ကိုမြင်လိုက်တဲ့အခါသိပြီးတော့ဝမ်းမြောက်သွားတယ်။လူကံပုဂ္ဂိုလ်မြင်လိုက်တော့ဩအလူကံပုဂ္ဂိုလ်ငါ့ရဲ့ရှေ့မှောက်ကိုရောက်လာပြီဝမ်းမြောက်လိုက်တာဒီနေ့တော့ငါကဲအလူဆန္ဒပြည့်ပြီဒါနာပါရမီငါဖြည့်ဝင်ရပြီဆိုပြီးဝမ်းမြောက်ဝမ်းသာဝမ်းမြောက်ဝမ်းသာလူသားတယောက်တွေခုနယုံမှလူတရားကဘာမှမရှိဘူးမျက်ဒီလည်းပဲ ဒါလူသားတယောက်သုံးဆောင်တဲ့အရာဝတ္ထုတစ်ခုမဟုတ်ဘူးမဟုတ်တဲ့အခါကျတော့ဘာလို့လို့သူကဒါနကိုပြုကျင်လို့လူကံပုဂ္ဂိုလ်ကိုတောင်းတနေတဲ့အခါလူကံပုဂ္ဂိုလ်ရောက်လာတော့ဒီဒါနာကောင်းမှုကိုသူ့ရဲ့စိတ်ဓာတ်သူစောက်တည်ထားတဲ့သူ့ရဲ့ယုံကြည်ချက်ကိုသူအကောင့်ထဲပေါ်တာအကောင့်ထဲပေါ်တော့ဘလို့အကောင့်ထဲပေါ်တို့တကကြီးတွေတကမကြီးတွေကြားမှုပြီးတဲ့အတိုင်းပဲဒါတကလည်းပုံနာကြီးကိုတကလည်းမိဘုံကြီးဖိုခိုင်းမိဘုံကြီးဖိုခိုင်းတဲ့အခါကျတော့ မိမကြီးဖိုခိုင်းလိုက်တဲ့အခါကျတော့ဒကာကြီးတွေဒကာမကြီးတွေစဉ်းစားကြည့်ပေါ့ဒီပုံနာကြီးကလည်းစုံစမ်းအောင်တရားတစ်ဖြစ်ကနေပြီးတော့စဉ်းလာလာဖြစ်တဲ့အတွက်ကြောင့်ကြောက်လောင်အောင်တာမန်ပုဂ္ဂိုလ်ကြီးကြောက်လောင်အောင်ဒကာလည်းမိဘကြီးဘလို့ဘုံမတင်ဦးစင်ကတော့မှတ်မြော်ပြီးပုံနဲ့ကြည့်စားထဲမှာတော့မပါဘူးကိုယ့်ဘာကိုယ်လေးချက်ကြည့်တာဒကာလည်းစမ်းသပ်ခြင်းတဲ့အခါကျတော့မိဘလေးဒကာလည်းထင်းလေးတစ်စနှစ်စနဲ့ဖြတ်ပြီးကျွလွတ်သွားလောက်တဲ့ဟာမျိုးတော့သူလုံးဝမဟုတ်ဘူးဟုတ်ပလားဒကာလည်းမိဘကြီးကိုဟီးနေအောင်ဒကာလည်းဒါပုံထားတာပဲအဲ့လိုမိဘကြီးကိုဟီးနေအောင်ပုံထားတဲ့အခါကျတော့ ဒါယုံပညာရှိကလည်းခုနပြောတယ်သူကခန္ဓာကိုယ်မှာကန့်ညိနေတဲ့ဒါပိုးမွားလေးတွေအတန်းလေးတွေဒါလေးတွေမိတဲ့ပါပြီးတော့ပျက်စီးသွားမှာဆိုဒါလေးတွေကုန်ခါခါပြီးတဲ့အခါကျစောစောကပြောတယ်မိဘုံကြီးအဲ့မိဘုံကြီးတွေကိုတခါကြီးတွေကမာကြီးကြီးဘာလုပ်တာတော့ခုံစင်းပါပဲဗျာခုံစင်းတာပဲအဲ့တော့ဒီနေရာလေးမှာဦးဇင်းတို့ သူတော်ကောင်းတွေရဲ့စိတ်ဓာတ်မိမိတို့ရဲ့ယုံကြည်ရဒါနပြုမယ်ဒါနပြုမယ်လို့ယုံကြည်တဲ့ဒါနတည်တာသူတော်ကောင်းတရားလို့ယုံကြည်လို့ဒါနကိုပြုဖို့ငန့်လင့်နေတဲ့သူတော်ကောင်းတရားတကယ်ဒါနပြုခွင့်ကြုံတဲ့အခါမှာဒကာကြီးတွေဒကာမကြီးတွေအသက်ကိုငဲ့လို့ရမလားအသက်ကိုငဲ့လို့မရပါဘူးခင်ဗျာအသက်ကိုငဲ့လို့မရဘူးအဲ့တော့ မိမိတို့ရဲ့ယုံကြည်ချက်မိမိတို့ရဲ့ယက်တည်မှုကိုအကောင့်ထဲပေါ်တဲ့နေရာမှာတော့ဒကာကြီးတွေဒကာမကြီးတွေအသက်ကိုလည်းဗရဏာထားလို့မရဘူးဒါလေးကိုပြောချင်တာခုပညာရှိသူတော်ကောင်းတွေကိုကြည့်သွားရင်သူကယုံကြည်ရဲ့သူကယက်တည်မှုကိုသူအကောင့်ထဲပေါ်ဖို့အရေးကိုဒကာကြီးဒကာမကြီးတွေအသက်ကိုဗရဏာထားသလားအသက်ကိုဗရဏာမထားပါဘူးဖေဟာဒါဒီသူတော်ကောင်းတွေမြင့်မြတ်တဲ့ပုံကူကြီးကဒါလှုပ်ဆောင်ခြင်းလို့ဒါလိုလဲဥစဉ်လို့နားလဲရအဲ့တော့ခုဒီမှာ ယုံပညာရှိကိုကြည့်လိုက်လို့ရှိရင်တခါလေအဲ့မိဘုံကြီးတဲ့ကိုဒါသိမဲ့ဆိုတာသိတယ်နောက်တစ်ခါဦးဇင်းတို့တဏှာကိုပြန်ပြောမယ်ဆိုတဏှာဒီခုနနှစ်မျိုးဦးဇင်းတို့စကားလေးစခဲ့တာရှိတယ်ဗဟိတကတရှိသမကာမဝတ္ထုအစုစုတို့ပေါ်မှာတွေ့တာမမောတဲ့တဏှာကတစ်မျိုးမိမိအစ္ဆဒခန္ဓာနဲ့အသက်ကိုတွေ့တာမမောတဲ့တဏှာကတစ်မျိုးအဲ့နှစ်မျိုးမှာဒကာကြီးဒကာမကြီးတွေဘယ်တဏှာကပို့ပြီးတော့အင်အားကောင်းမယ်ထင်တော့အစ္ဆဒကပို့ပြီးအားကောင်းမှာပါဗျာ အစ္စဒအပေါ်မှာတွေ့တာမမောတဲ့တဏှာတရားကပို့ပြီးတော့အားကောင်းတယ်ဥပမာဆိုရင်ဒါထင်ရှားအောင်ဦးဇင်းတို့တာတာလေးတစ်ခုထုတ်ပြီးပြောကြမယ်ဆိုရင်ဦးဇင်းတို့အားလုံးပေါ့တို့တကကြီးတွေတကမကြီးတွေစီစဉ်ဥစ္စာတွေရှာဖွေစုဆောင်းကြတယ်ဒါမိမိတို့မုံမုံမြက်မြက်နဲ့လိုချင်လို့ရှာဖွေစုဆောင်းထားတဲ့စီစဉ်ဥစ္စာတွေပဲအဲ့စီစဉ်ဥစ္စာတွေဒါမိမိတို့လိုချင်လို့စုဆောင်းထားပေမဲ့အကယ်၍များမိမိတို့ကျမ်းမာရေးတစ်ခုခုဖြစ်ပြီးအသက်အန္တရာယ်တစ်ခုခုဖြစ်ပြီးဆိုလို့ရှိရင်အဲ့မိမိတို့ရဲ့ခန္ဓာကိုယ် ခြေလက်အင်ကမစွန့်ရည်မိမိတို့ရဲ့အသက်မစွန့်ရည်တို့အဲ့စီစဉ်ကြီးဘလောက်ပဲကုံကုံတကကြီးဒီကမကြီးမစွန့်နိုင်ဘူးလားစွန့်နိုင်ပါလေဖေဟာဟုတ်လားအဲ့တော့လိုချင်ပါနဲ့တတ်မဲ့ပါတယ်ဆိုစူဆောင်းထားတဲ့ဒီစီစဉ်ဥစ္စာတွေကိုတောင်းမှပဲအသက်နဲ့ရင်းလာရင်စွန့်နိုင်တယ်ဆိုတော့မိမိတို့ကမိမိရဲ့ခန္ဓာနဲ့အသက်ပေါ်မှာတွေ့တာမမောနဲ့တဏှာတရားတွေတကကြီးဒီကမကြီးပို့ပြီးတော့အားကောင်းတယ်ဆိုတာမထင်ရှားဘူးလားထင်ရှားပါတယ်ဖေဟာဘာမလို့ဦးဇင်းတို့အတ္တတမံပိမံနတ္တိမိမိနဲ့တူသော ချစ်ချင်းဆိုတာမရှိဘူးမိမိကိုမိမိအချစ်ဆုံးပဲအဲ့တော့မိမိပုံမှာမိမိတွေ့တာမမောတဲ့တဏှာတရားမိမိခန္ဓာနဲ့မိမိအသက်ပုံမှာတွေ့တာမမောတဲ့တဏှာတရားဒီအားကောင်းဆုံးပဲအဲ့တော့အားကောင်းတဲ့ဒီတဏှာတရားကိုဦးဇင်းတို့ကယုံပညာရှိကိုလှမ်းကြည့်လိုက်လို့ချင်းသူကယုံကြည်မှုသူကရက်တည်မှုအတွက်ဒီတဏှာတရားကိုသူဒီကောင်းကောင်းကြီးသူဒီနှိပ်ကုန်နိုင်ခဲ့တယ်ဆုံးမနိုင်ခဲ့တယ်ဖယ်ရှားနိုင်ခဲ့တယ်တိုက်ထုတ်နိုင်ခဲ့တယ်ဒါကြောင့်မလို့တခါလေအဲ့ဒီရဲရဲဝင်းဝင်းနဲ့နောက်ကိုမတုံမနဲ့ခုန မိဘုံကြီးတဲ့ကိုတခါတည်းခုံဆင်းပြီးတော့သူ့ကဒါခန္ဓာနဲ့အသက်ကိုစွန့်ပြီးတော့သူ့ကယုံကြည်ချက်သူ့ကယက်တည်မှုကိုသူအကောင့်ထဲပေါ်တာပဲဒါဦးဇင်းတို့ဒီနေ့ဒီတရားမှာဒါအနှစ်သာရအဲ့တော့ဦးဇင်းတို့ဒီလည်းပဲဒီနိဗ္ဗာန်ဆိုတာတဏှာရဲ့လွတ်မြောက်ရာဖြစ်တယ်အဲ့တော့ဒီတဏှာတရားကိုဖယ်ရှားတဲ့အပိုင်းမှာဒီတဏှာတရားကိုခုနပြောတဲ့တဏှာတရားဒီတာမန်မဟုတ်ဘူးတန်တရာရဲ့အမြင့်ပဲတန်တရာအတွက်တော့ဝတ်တန်တရာအတွက်တော့ဒါအမြင့်ပဲ ဒီအမြင့်ကနေဦးဇင်းတို့ပြုတ်အောင်ဒါတိုက်ရမှာပဲဒီတဏှာတရားကိုဖယ်ရှားရမှာပဲအဲ့လိုဖယ်ရှားတဲ့အရေးမှာတိုက်ထုတ်တဲ့အရေးမှာဦးဇင်းတို့အသက်နဲ့ခန္ဓာကိုယ်လည်းပဲဦးဇင်းတို့ဗရဏမထားဘဲနဲ့ကိုစီကိုစီကဘာလုပ်ကြမှာလို့ကြိုးစားကြရမှာပဲလို့ဒီလိုနားလည်ကြတာကောင်းပြီအဲ့တော့ယုံပညာရှိကဒီမိဖို့တွေကိုခုံဆင်းလိုက်တယ်အသက်နဲ့ခန္ဓာကိုယ်ဗရဏမထားဘဲနဲ့မိဖို့တွေကိုခုံဆင်းလိုက်ခုံဆင်းတော့တို့တကကြီးဒီကမကြီးတွေဒါကြားဘူးတဲ့အတိုင်းပဲဒါနဲ့မိဖို့တွေကိုခုံဆင်းလိုက်တော့ဘာဖြစ်သွားလဲ မင်းငိမ့်သွားပါဘူးအဲမိဖို့တဲ့ခုံစင်တော်စင်တော့မင်းငိမ့်သွားတယ်ပေါ့ဒါပေမဲ့မင်းငိမ့်တာမငိမ့်တာတော့မသိဘူးစာထဲမှာတော့ဘာပါတော့ဆိုတဲ့အခါကျတော့ဒါကလည်းအဲမိဖို့တဲ့ခုံစင်နဲ့ဦးစင်တို့ယုံပညာရှိမှာဒါကလည်းအင်မတန်အေးမြတဲ့တီတလလို့ခေါ်တယ်ဒီလိုရေချမ်းနဲ့လောင်းချလိုက်တယ်လို့ပဲတဲ့ဒါကလည်းအမွှေးလေးတွေတောင်မှပဲမိမလောင်ဘူးတဲ့မိကမသိဘူးတဲ့မသိမဲ့ဒါကလည်းအေးချမ်းပြီးတော့သွားလာတယ်ဒါလေးကိုဦးစင်တို့ပြောချင်တယ်အဲ့တော့ ကောင်းမှုတိုင်းကောင်းမှုတိုင်းကြိုးစားအားထုတ်မှုတိုင်းကြိုးစားအားထုတ်မှုတိုင်းရဲ့နောက်ဆွယ်မှာတခါကြီးဒီဒါကောင်းမြတ်တဲ့ရလတ်ဆိုတာကောမရှိဘူးလားရှိပါတယ်ဗျာဟောဒါလေးကိုပြောခြင်းအဲ့တော့ခုနကြိုးစားအားထုတ်မှုအသက်နဲ့နာကိုဗရဏမထားပဲကြိုးစားအားထုတ်တဲ့ရလက်ကမိမိရဲ့ယုံကြည်ချက်ကိုခိုင်ခိုင်မာမာအကောင့်ထဲပေါ်ရတဲ့တတ္တိကရလတ်အနေနဲ့တော့ဘာဖြစ်တော့ကားလည်းအေးချမ်းသွားတာပဲ အေးချမ်းပြီးတော့မိဘကြီးတဲ့ကိုခုံစင်းတာတော့အင်မတန်အေးချမ်းသွားတာပဲဦးဇင်းတို့ကိုဒီမှာမိပြတ်လို့ဘေးကကပ်ပြကရက်ခတ်ပြီးနေရတာဟုတ်ပလားအဲ့တော့ကွာတော့ကွာသေးတာပေါ့နော်ဒီမှာကပ်ပြလက်ညောင်းအောင်ရက်ခတ်နေရတာအဲ့တော့ဒါကပ်ပြဟင်းကုတ်ကတည်းတော့ကုစုပေးတာပေါ့ဟုတ်ပလားအဲ့တော့ခုနကဒီယုံပညာရှိကဒီလိုမျိုးဒါစူးစမ်းအထုတ်လိုက်တဲ့အတွက်ကြောင့်ဒါသူ့ရဲ့ယုံကြည်မှုနဲ့ယက်တည်မှုကို အကောင့်တွေပေါ်တဲ့နေရာမှာအသက်နဲ့ခန္ဓာကိုဒါဗဒနာမထားပဲနဲ့ဒီလိုကြိုးစားအတူတော့နောက်ဆုံးတော့ကနာမိငိမ့်ပြီးတော့ဒါအင်မတန်အေးချမ်းချမ်းလေးဒီလိုကြစ်သွားတယ်အေးချမ်းချမ်းလေးကြစ်သွားအဲ့တော့ဒီနေရာလေးမှာဗာပြောတော့ဒါယုံမင်းယုံပညာရှိပြောတဲ့ခါတာလေးတစ်ပုဒ်ပေါ့နာသဒဒတိလာအတ္တိနာသဒဒတိလာအတ္တိနာမုကနာပိတန္တုလာယေမေနာအဂေနာ ပကံမမံဘုံစိတ်တော် ဝနေဝတိတတတယုံအာတိလာနှံတို့သည်နာအတိမရှိပါမောဂာပဲတို့သည်နာအတိမရှိပါဒန္ဒူလာဇန်တို့သည်နာအတိမရှိပါဣမိနာအကေနာဤဣမိနာအကေနာဤမိဖြင့်ပကံကျက်တော်မမန်ငါကိုပုံစိတ်တော်သုံးဆောင်၍ဝနေဤတော်တဲ့၌ဝတိသူတော်ကောင်းတရားတို့ကိုအာထုတ်၍နေပါလေ ဤဒီတို့အဟောစာကောင်းစွာမသွေပြောကြခဲ့လေတော့တတိသာဓုသာဓုသာဓုပါဗျာအဲ့တော့ဦးဇင်းတို့ယုံပညာရှိကဒါနဲ့ကဲယုံမှာတော့သင်တို့လူသားတွေစားတဲ့ပဲလည်းမရှိဘူးနှမ်းလည်းမရှိဘူးဆန်လည်းမရှိဘူးအဲ့တော့ ဒီမီးမီးဘုံကိုဖိုးဖိုးပြီးတော့ဒီမီးနဲ့ကြက်သွားတယ်ငါရဲ့ခန္ဓာကိုယ်ကိုသုံးဆောင်ပြီးတော့ဒီတော့ထဲမှာသူတော်ကောင်းတရားတွေကျင့်သုံးပြီးတော့နေပါဆိုပုံနာကြီးကိုပြောပြီးတခါတည်းမီးဘုံလေးခုံစင်းသွားခုနမီးဘုံကြီးငြိမ့်ပြီးတော့အေးချမ်းသွားတယ်ဆိုတဲ့ဒါထုံးပေါ့နော်ဒါဒီထုံးလေးကိုဦးဇင်းတို့ကိုယူပြီးတော့အဲ့တော့ဒီနေရာမှာပြောချင်တာကတဏှာတရားအင်မတန်အကောင်းမောင်းတန်တဲ့မိမိတို့ရဲ့အိဇဒခန္ဓာကိုယ်ကိုပေါ်မှာတွေ့တာမမောတဲ့တဏှာတရားကိုတော်မှပဲဦးဇင်းတို့ဘုရားရှင်ဒီအလောင်းတော်ဘဝကစပြီးတော့ဒီလိုမျိုး နိုင်တဲ့နေရာကစပြီးတော့ဒါတိုက်ထုတ်ပြခဲ့တာဒီတဏှာတရားကိုနိုင်ရနိုင်ရလေးကစပြီးတော့တိုက်ထုတ်နိုင်ခဲ့တဲ့အတွက်ကြောင့်နောက်ဆုံးမှာတော့ဦးဇင်းတို့ဒါလေးတင်ခြင်းကမ္ဘာတသိကြာညောင်းတဲ့အခါမှာပါရမီတော်တွေပြည့်ပြည့်စုံလာတဲ့အခါမှာတော့ဦးဇင်းတို့ဘုရားရှင်ဒီဘုရားအလောင်းတော်ဒီဒါဘုရားရှင်အပြည့်နဲ့ဒါလောကကြီးမှာထင်ရှားဒါဖြစ်ထွန်းလာတာပဲဒါကြောင့်မို့လို့ဦးဇင်းတို့တို့တကကြီးတွေတကမာကြီးတွေအလုံးဒီလေဒီမိမိတို့လိုလားတောင်းတတဲ့နိဗ္ဗာန်ဆိုတာဒီတဏှာရဲ့ထွက်မြောက်ရာဖြစ်တဲ့အတွက်ကြောင့်မိမိတို့ဒီလေပဲ မိမိတို့တဏ္ဍာမှာရှိနေတဲ့ဒီတဏှာတရားကို နိုင်ရနိုင်ရကနေစပြီးတော့ဒါကိုစီကိုစီတိုက်ထုတ်နိုင်ဖို့တော့ဒါစူးစမ်းကြရမှာဖြစ်တယ်လို့ဒီလိုလဲနားလည်ရမှာအဲ့လိုနားလည်တဲ့အခါမှာဦးဇင်းတို့ဒီဇက်တော်လေးကိုတော့ဒီမှာပဲအဆုံးသတ်ပြီးတော့ဒီနေရာမှာဒီတဏှာတရားကိုဖယ်ရှားနိုင်ရည်သည်ခုနဘောဟတဏှာကိုဖယ်ရှားနိုင်ရည်သည်ဒကာကြီးတွေဒကာမကြီးတွေဘောဟဒုက္ခကိုမြင်ဖို့မလိုဘူးလား ဘဝဒုက္ခကိုမြင်ဖို့လိုပါတယ်ဖေဟာဘဝဒုက္ခကိုတော့အ ਨੇ ဆုံးဒါမြင်ရမယ်ဘဝဒုက္ခကိုမြင်မှဘဝဒုက္ခကလွတ်မြောက်ခြင်းလာမယ်ဘဝဒုက္ခကလွတ်မြောက်ခြင်းလာမှဘဝဒုက္ခကလွတ်မြောက်ရာလွတ်မြောက်ကြောင်းကိုကြည်ညံမယ်ဘဝဒုက္ခကလွတ်မြောက်ရာလွတ်မြောက်ကြောင်းကိုကြည်ညံပါမှဘာဖြစ်မလို့အဲ့ဘဝဒုက္ခကလွတ်မြောက်ရာလွတ်မြောက်ကြောင်းဖြစ်တယ်ခုနညာတပညာထဲမှာအကျုံးဝင်နေတိတင်တိတိုက်တဲ့သင်္ခါရဓမ္မတွေကိုသိမယ်အဲ့ဒီသင်္ခါရဓမ္မတွေကိုသိမှသင်္ခါရဒုက္ခကိုတဆင့်တက်ပြီးတော့မြင်မယ် ဒီတော့သင်္ခါရဒုက္ခကိုမြင်နိုင်ရေးအတွက်ကအခြေခံဘယ်ကစဆိုဘဝဒုက္ခကိုမြင်အောင်ကြည့်ရမယ်။ဘာကိုမြင်အောင်ကြည့်ရမလဲ။ဘဝဒုက္ခကိုမြင်အောင်ကြည့်ရပါမယ်ဖေ။ဘဝဒုက္ခကိုမြင်အောင်ကြည့်ရမယ်။ဒါအနိစ္စဆုံးမြင်နိုင်တာ။သူ့တဲ့တစင့်တက်ပြီးတန်တနာဒုက္ခပါမြင်အောင်ကြည့်နိုင်တော့ဒါအကောင်းဆုံးပေါ့။အဲ့တော့ဘဝဒုက္ခကိုမြင်အောင်ကြည့်မယ်ဆိုတို့တကကြီးဒီကမကြီးမိမိတို့ရဲ့အနိစ္စဆုံးဖြစ်တဲ့ဒီဘဝကိုပဲဦးဇင်းတို့ကြည့်ကြရအောင်။ဒီဘဝရဲ့ဒုက္ခကိုကြည့်ရင်ခုနက ဇာတိပိဒုက္ခသရပိဒုက္ခဗျာတိပိဒုက္ခမရဏမိဒုက္ခဆိုတဲ့ဒါလေးကိုကြည့်လိုက်ရင်ကိုပဲဦးဇင်းတို့ဘဝဒုက္ခကကိုယ့်ကိုယ်ကိုယ်ကိုမြင်တာပဲအဲ့တော့အဲ့ဒါကိုမကြည့်ခင်စောစောကဦးဇင်းတို့တရားမှာစခဲ့တယ်လို့ပေါ့ဒီကနေ့2020တနင်္လာကုန်းကလည်းပဲကာယောဂါကြီးဆိုင်ကာယောဂါကြီးဆိုင်တော့အဲ့မှာတကယ်ကြီးတကမကြီးဒီစိုးရင်ကြောင်းကြတယ်နဲ့တုံးနဲ့တူတောင်းမှတခါတည်းလမ်းတူလူမှနှုတ်မစရဲအိမ်လာလို့မှတကားဖွင့်မပြည့်ရတဲ့ဒါစိုးရင်ကြောင်းကြတယ်နဲ့မနေခဲ့ကြရဘူးလားနေခဲ့ကြရပါတယ်ခင်ဗျာ ဘလောက်ကြာလဲဆိုတော့ဒကာကြီးတွေဒါတစ်နှစ်လုံးလို့ပြောလို့ရတယ်နော်တင်ပါဗျာဟောနောက်တကအခုလဲဦးဇင်းတို့ဒါအခြေအနေနိုင်ငံရေးအခြေအနေနဲ့လူတွေဒီအားလုံးဆိုရင်ကြောင်းကြတွေနဲ့ဒါကိုကိုကိုမှအာမခံမရဆိုရင်ကြောင်းကြစိတ်တွေနဲ့နေရတော့ဘမလဲချမ်းသာဆိုတာဒီလိုမျိုးလေးစဉ်းစားဆင်ခြင်လိုက်ရင်ကိုပဲဦးဇင်းတို့ဘဝကြီးဒီတကလည်းချမ်းသာကိုတပုံစင်းရဲကိုတပုံချင်းဝင်နဲ့ထည့်ဆက်လိုက်မယ်ဆိုတကကြီးဒီနှစ်နှစ်တာလောက်ပဲကြည်ကြည် ဘယ်ဘက်ကအလေးတာမတော့ဒုက္ခဘက်ကအလေးတာပါတယ်ဗျာဒုက္ခဘက်ကအလေးတာတယ်အဲ့လိုမျိုးလေးနိနိကကဘဝဒုက္ခကိုမြင်အောင်စင်ញင်တတ်ရင်ဘယ်မှာလဲตายရာစရာဒီဘဝတွေကအဲ့လိုဘဝဒုက္ခကိုမြင်မှအဲ့ဘဝတွေကိုတကကြီးတွေတွေ့တာမမောတဲ့တဏှာတရားကအနေသွားမယ်တနည်းအားဖြင့်အဲ့ဘဝဒုက္ခကိုမြင်မှဘဝကလွတ်မြောက်ခြင်းလာမယ်ဘဝကလွတ်မြောက်ခြင်းလာရင်တော့တို့တကကြီးတွေ မိုက်တွေပါဘဝကိုလွတ်မြောက်ခြင်းတဲ့အခါကျတော့ဘဝကလွတ်မြောက်ရလွတ်မြောက်ကြောင်းအကျင့်တွေကိုဒါစပြီးတော့လေ့လာကြရတယ်သင်ယူကြရတယ်လိုက်နာကြရတယ်ကျင့်သုံးကြရတယ်အဲ့လိုကျင့်သုံးတဲ့အခါကျတော့ယနေ့ဦးဇင်းတို့တရားဘွဲကြီးတွေဒါဖြစ်မြောက်လာလားဒါဘဝဒုက္ခကနေလွတ်မြောက်ခြင်းတို့ဘယ်ကလွတ်မြောက်ခြင်းတို့ဘဝဒုက္ခကနေလွတ်မြောက်ခြင်းတို့ပါဖေဟာဘဝဒုက္ခကနေလွတ်မြောက်ခြင်းတို့ဒါအခုလိုဝိပဿနာအလုပ်ပေးတရားဘွဲကြီးကြီးဦးဇင်းတို့ဒါ ကိုဒါအားလုံးကျင်းပကြတာပေါ့ကျင်းပကြတော့ဒီဝိပဿနာလုပ်ပေးတရားမှာဦးဇင်းတို့ဟောလာတာပဲရောက်ပလေဒီဘဝဒုက္ခကလွတ်မြောက်ဖို့အတွက်ဝိပဿနာလုပ်ပေးတရားဦးဇင်းတို့ဟောလာတာဒါီလဝိတ္တုဒ္ဓိပြီးတဲ့အခါစိတ်ဓာဝိတ္တုဒ္ဓိစိတ်ဓာဝိတ္တုဒ္ဓိပြီးတဲ့အခါဦးဇင်းတို့စိတ်ဓာဝိတ္တုဒ္ဓိကနေဒိဋ္ဌိဝိတ္တုဒ္ဓိကိုကုလာတာယုတ်ကမထံရောက်လာပြီနော်သင်ပါအဲ့တော့ယုတ်ယုတ်ကမထံရောက်လာတဲ့အခါယုတ်ကမထံကိုတော့ဦးဇင်းတို့ပြီးခဲ့တဲ့ တပတ်ကျော်သို့မဟုတ်နှစ်ပတ်ကျော်ပေါ့ပြတ်သွားတဲ့အပတ်နဲ့ဆိုနှစ်ပတ်ကျော်လောက်ကဦးဇင်းတို့ပြောခဲ့တာဘယ်မှာရောက်လာတော့ဆိုတဲ့အခါကျတော့ယုတ်ကမထံကယုတ်28ပါးကိုတော့ဦးဇင်းတို့ယုတ်အစစ်ယုတ်အတုခွဲပြီးတော့ဒါပြောခဲ့တာယုတ်28ပါးလုံးစုံပြီပေါ့အဲ့တော့ယုတ်28ပါးလုံးစုံတော့ဦးဇင်းတို့ဒါဟိုးခေါမလကတုတ်တန်မျိုးတုတ်တန်အရာပြောကြမယ်ဆိုတာယုတ်တရားကိုပြည့်ပြည့်စုံစုံသိရတဲ့ကနံပါတ်1အရေးအတွက်အချင်းကသိရအရေးအတွက်အချင်းသိမယ်ဆိုတဲ့အခါကျတော့အရေးအတွက်အချင်းဆိုတော့အခုဦးဇင်းတို့ဒါယုတ်28ပါး ဩဒါဆိုရင်လူပင်ယူဖြစ်ပြီးရုပ်ကိုသိတဲ့ပုံကိုအရေးအတွက်ဒါမဲ့အရေးအတွက်ပင်ဆိုတာပြီးမလားဆိုတော့မပြီးဘူးဒါသမုဋ္ဌာနာရတယ်ဖြစ်ကြောင်းကိုလည်းမိမိတို့ကသိရမယ်ဘာကိုလဲသိရမယ်ဖြစ်ကြောင်းကိုလည်းသိရပါမယ်ခင်ဗျာနံပါတ်1ရုပ်ကိုအရေးတွေအပြင်သိရမယ်ရုပ်28ပါးအရေးတွေအပြင်လည်းသိရနောက်တစ်ခါသူ့ဖြစ်ကြောင်းကိုသိရမယ်အဲ့တော့ရုပ်ကိုဖြစ်စေတာဗါလဲဆိုတဲ့ကြာတော့ကံစိတ်ဥဒုဟာရဗါတဲ့တော့ကံစိတ်ဥဒုအာဟာရဆိုတဲ့အကြောင်းတရားပါဗျာ အကြောင်းတရားလေးပါအဲ့တော့ဦးဇင်းတို့ဓကမထန်ကနေစပြီးရှုပွားသုံးသပ်လိုက်တဲ့သူတော်ကောင်းတယောက်ကယုတ်ကလတ်တွေမြင်ပြီးယုတ်ကလတ်တွေမြင်ပြီးလို့ယုတ်ကလတ်တွေကိုဓာတ်ခွင့်ယုတ်ကလတ်တစ်ခုတစ်ခုမှာခုနဗဒဝီအဘောတေဇောဝါယောဟောနာကန္နာရတ္တဩဇာဩဇီဝိတာ စကုအကြီးစသည်အပြင်ပေါ့ဒါကမ္မဇယုတ်ကလတ်တွေဒီလိုမျိုးလေးတွေခွဲလန်းခွဲချမ်းလိုက်လို့ရုပ်တွေကို28ပါလုံးစုံစုံရှုတတ်ပြီဆိုတဲ့သူတော်ကောင်းတယောက်ကဘာဖြစ်တော့သမုဋ္ဌာန်အပြင်တစ်ခါပြန်ရှုရတယ်သမုဋ္ဌာန်အပြင်ရှုတယ်ဆိုခုနဖြစ်ကြောင်းအပြင်ရှုတော့ကမ္မဇယုတ်ကံကြောင်းဖြစ်တဲ့ယုတ် စေတသာယုတ်စေကြောင့်ဖြစ်တဲ့ယုတ်ဥဒုကြောင့်ဥဒုသာယုတ်ဥဒုကြောင့်ဖြစ်တဲ့ယုတ်အာဟာရသာယုတ်အာဟာရကြောင့်ဖြစ်တဲ့ယုတ်ဒီယုတ်တွေကိုလည်းရှုရတယ်နော်အဲ့တော့ဦးဇင်းတို့ဒီနေရာမှာပေါ့ဒီညာတပရိညာကံမှာအကျုံးဝင်တဲ့ဒီဒိဋ္ဌိဝိတ္တုခန်းမှာဒီယုတ်ကမ္မထံကိုလည်းပဲဦးဇင်းတို့ဒီလိုမျိုးယုတ်တလုံးလောက်တည်ယုံနေမှာပဲထိုယုတ်ကိုနံပါတ်1စုံစုံလင်းလင်းနဲ့အရေတွေအပြင်တည်အောင်ကြိုးစားရမယ်ပြီးတဲ့အခါထိုယုတ်တွေကဖြစ်ကြောင်းကိုနားလည်ပြီးတော့ကံကြောင့်ဖြစ်တဲ့ယုတ်ကိုဒါမိမိကရှုတတ်ရဥဒုကြောင့်ဖြစ်တဲ့ယုတ် စိတ်ကြောင့်ဖြစ်တဲ့ယုတ်မိမိတို့ရှုတတ်အောင်ကြိုးစားရမယ်ဒီရှုခွက်တွေကတော့တို့တကကြီးဒီကမိုက်တွေအသေးစိတ်အနေနဲ့ကတော့ဒါမိမိတို့တကယ်အားထုတ်ကြတဲ့အခါမှာတော့မိမိတို့ဆိုင်ရန်ဆိုင်ရာဆရာသမားတွေထံမှာချင်းကပ်ပြီးတော့ဒါအနိကလေ့လာရမှာဖြစ်တယ်ဒီနေရာမှာနားလည်လွယ်အောင်ခက်လို့လွယ်ပြောမယ်ဆိုကမ္မဇယုတ်ဆိုတာဦးဇင်းတို့ကာတတကကလဘာဝတတကကလကာတတကကလသကုတတကကလသောတာတတကကလခန္ဓာတတကကလဇင်ဝတတကကလကာတတကကလဘာဝတတက ကလဟရိယတတကကလဇီဝိတနောကကလဆိုတဲ့ဒီယုတ်မျိုးစားတွေကဒါကမ္မတယုတ်ထဲမှာပါတယ်။ကံကြောင့်ဖြစ်တဲ့ယုတ်တွေ။ဒါဦးဇင်းတို့ဟိုးယုတ်ပိုင်းမှာတခါကြီးဒီအပိဓမ္မတသင်္ဃကျမ်းငယ်လေးမှာတော့မှာဟိုးယုတ်ပိုင်းမှာဆိုရင်ဒါဦးဇင်းတို့ဒီကမ္မတကလ9စီးဆိုတာဒါဒါကိုပြောတာပေါ့။ဟောပြီးတဲ့အခါကျတော့ဘာဖြစ်တော့စိတ်ကြောင့်ဖြစ်တဲ့ယုတ်ဟောစိတ်ကြောင့်ဖြစ်တဲ့ယုတ်ကိုဒါစိတ်တကလတိကိုထပ်ပြီးတော့လေ့လာကြရမယ်။ မအောင်စင်းတို့လွယ်လွယ်နီးစက်ရာတစ်ခုထပ်ပြီးထင်ရှားအောင်ပြောမယ်ဆိုဝင်လေထွက်လေရှုတဲ့ကဒီဝင်လေထွက်လေစီတာစိတ္တစရုပ်ပဲသူ့မှာဓာတ်ခွက်လိုက်လို့ရှိဒီဝင်လေထွက်လေကိုဒါဖမ်းပြီး deliver ဆိုင်ရုပ်ကကလေးတွေ့မယ်အဲရုပ်ကကလေးတွေကိုဓာတ်ခွက်လိုက်ရင်စိတ်ကြောင့်ဖြစ်နေတဲ့အဲစိတ္တစရုပ်တွေကိုသွားတွေ့ရလိမ့်မယ်ဘာတွေတွေ့မလဲဆိုတော့ဦးစင်းတို့အတန်မပါလို့ရှိရင်ရှင်မျိုးပထဝီယာဘောတေဇောဝါယောဟောနာကန္နာရတ္တဩဇာဆိုတဲ့ရှင်မျိုးဟောတခါလေးမှာအတန်လေးမှာပါနေရင်တခါကြီးအသက်ရှူတဲ့ကတခါလေးအတန်မမြည်ဘူးလားမြည်နေပါတယ်ခင်ဗျာ တန်လေးမြည်တယ်နော်ဒီကတကားလေးမှမြည်တယ်အမအထူးသဖြင့်တော့နှာခေါင်းလေးများပိတ်နေရင်တန်လေးကတော့ကျင်းနေတာမြည်တာပေါ့အဲအဲ့လိုမျိုးကြလို့ရှိရင်ဒါဦးဇင်းတို့ကိုမျိုးပထဝီယာဘောဒေသောဝါယောဝနာကဏ္ဍတတဩဇာတတ္တာဆိုတဲ့အတန်လေးနဲ့ကိုမျိုးဒီလိုမို့စိတ်ဓာတ်ရုပ်တွေကိုလည်းမိမိတို့ကနားလည်လို့ရအောင်ဒါတခါလေးရှုရအဲရပြီဆိုရင်ဘာဖြစ်တယ်တော့ဥဒုသယုတ်ဥဒုကြောင့်ဖြစ်တဲ့ယုတ်ဥဒုကြောင့်ဖြစ်တဲ့ယုတ်ကတော့ဒါရှင်မျိုးပဲရှိတာပေါ့ကံပထဝီယာဘောဒေသောဝါယောဝနာကဏ္ဍတတ္တာဩဇာရှင်မျိုးပဲရှိတယ် ဟောနောက်တစ်ခါကျတော့အာရဒကြောင့်ဖြစ်တဲ့ယုတ်ဒါသူလည်းရှင်မျိုးပဲပထဝီဘောဒိသောဝါယောဟောနာကန္နာဒတ္တဩဇာသို့တော့ရှင်မျိုးရှင်မျိုးချင်းတူပေမဲ့ဖြစ်ရာအကြောင်းကတူသလားမတူဘူးအကြောင်းနောက်ခံကမတူဘူးအဲ့တော့ကံစိတ်ကြောင့်ဖြစ်တဲ့ယုတ်ရှိမယ်ယုတ်ကလရှိမယ်သူဒီရှင်မျိုးဥဒ္ဒကြောင့်ဖြစ်တဲ့ယုတ်ကလရှိမယ်သူဒီရှင်မျိုးအာရဒကြောင့်ဖြစ်တဲ့ယုတ်ရှိမယ်သူဒီလည်းရှင်မျိုးစသည်အပြင်ဒါမျိုးလေးတွေကိုသမုဋ္ဌာန်အပြင်လည်းပဲဖြစ်ကြောင်းအပြင်လည်းမိမိတို့ကနားလည်အောင်ကြိုးစားရမယ် အဲ့လိုနားလည်ပြီဆိုရင်တော့အရေးတွေအပြင်နဲ့နားလည်ပြီဖြည့်ချောင်းအပြင်နဲ့နားလည်ပြီဆိုရင်တော့ဒါယုတ်ကမတန်ပိုင်းမှာဒါရူပင်ယူယုတ်ကိုသိတဲ့ယုတ်ကိုသိပြီယုတ်ကိုသိတဲ့သူတော်ကောင်းတရားလို့ဒါလိုပြောလို့ရတယ်ဒါပေမဲ့ဒီညမှာဦးဇင်းတို့ပို့ပြီးတော့ကောက်ကွက်ပြမနဲ့သိအောင်ဒီညမှာယုံနဲ့ပတ်သက်လို့နည်းနည်းလေးရှုပုံကိုဓဝရအလိုက်ဦးဇင်းတို့နည်းနည်းလေးတော့ထည့်ပြီးတော့ပြောကြရအောင်ပေါ့ခက်ချင်းချင်းအဲ့တော့တို့တခါကြီးတွေယုတ်ကမတန်းကိုရှုတဲ့အခါမှာဓဝရအလိုက်ရှုရင်တော့ပို့ပြီးတော့ဟိုရှုရတာ ဟိုလွယ်တယ်ပေါ့စစချင်းမလို့ယုတ်ကလတ်တွေကိုတက်ကွဲပြီးတော့ဒီလိုပဲစုံအောင်ရှုရတယ်ဒါပေမဲ့တို့တော့တကယ်ရှုလာပြီဆိုဒေါရလိုက် စကုဒေါရကစိုက်ရှုရတယ်အဲ့တော့စကုဒေါရမှာယုတ်ပေါင်းဘယ်လောက်ရှိမလို့အဲ့တော့စကုဒေါရမှာယုတ်ပေါင်းဘယ်လောက်ရှိတော့ဒီစကုဒေါရကိုရှုတဲ့အခါမှာဦးဇင်းတို့စကုဒေါရဆိုတော့ဒီဓာတ်လေးပါးနဲ့ခန္ဓာကိုယ်စိုက်ပြီးတော့ဓာတ်ခွဲလိုက်ယုတ်ကလတ်တွေတွေ့ပြီဆိုအဲ့ဒီစကုဒေါရမှာရှိတဲ့ဒီယုတ်ကလတ်တွေကိုတခါလဲလိုက်ပြီးတော့ဒါစီစစ်ရတယ်စီစစ်တဲ့အခါမှာအဲ့ဒီစကုဒေါရမှာဦးဇင်းတို့ယုတ်အမျိုးအစား 63မျိုးရှိတယ်ဘယ်နှမျိုးရှိတော့ရုပ်အမျိုးအစား63မျိုးရှိပါတယ်ခင်ဗျာ63မျိုးဘာလဲဆိုတော့စကုတတကကလန်ဒါမျက်စိစကုဒ္ဒရာဖြစ်တဲ့အတွက်ကြောင့်ကျင်းနေတယ်စကုတတကကလန်နောက်တကဘာလဲဆိုတော့ကာယတတကကလန်ဟောနောက်တကဘာဝတတကကလန်နောက်တကဇီဝိတနဝကကလန်စေတဇအထကလန်ဥဒုဇအထကလန်အာရဇအထကလန်ဆိုပြီးတော့ဒါယုတ်ကလန် 9မျိုးရုပ်အမျိုးအစား63မျိုးရှိတယ်ပေါ့63မျိုးရှိတယ်ဒါစက္ကုဒ္ဒရာမှာရှိတာဒါလေးတွေကိုတော့ဒါတကယ်ရုပ်ပိုင်းကိုကြကြနာနာဓကမထန်းကနေရှုလာတဲ့သူတော်ကောင်းတယောက်အနေနဲ့တော့ဒါဆရာသမားနဲ့ချင်းကပ်ပြီးလေ့လာရင်ဒီလောက်အမျက်လောက်ပြောလိုက်ရင်တော့ဒါတကယ်လုပ်ငန်းခွင်ကိုရောက်လာရင်တော့ဒါဟာမခက်ခဲပဲနဲ့လွယ်လွယ်ကူကူနဲ့ဒါရှုပွိုင်းသုံးသပ်နိုင်တဲ့အပိုင်းဖြစ်တဲ့အတွက်ကြောင့်ဦးဇင်းတို့အသေးစိတ်တော့မပြောတော့ဘူးပေါ့ အဲ့တော့ဇကုဒေါနာမှာရှုလိုက်ရင်ယောပေါင်း63မျိုးသောတာဒေါနာရှုသောတာဒေါနာမှာလည်းယောပေါင်း63မျိုးဘာပြောင်းသွားတော့ဇကုတတကကလတ်နေရာမှာသောတာတတကကလတ်ပြီးတော့ကာယတတကကလတ်ဘာဝတတကကလတ်ဇီဝိတနဝကကလတ်စေတသာအထကလတ်ဥဒ္ဒအထကလတ်အာရဒအထကလတ်ဆိုပြီးတော့ဒါယောပေါင်း63မျိုး။ဟောဇကုဒေါနာရရင်သောတာဒေါနာသောတာဒေါနာရရင်ခန္ဓာဒေါနာခန္ဓာဒေါနာမှာလည်း63ဇိဝဒေါနာမှာလည်း63ဟောကာယဒေါနာကာယဒေါနာကြတော့သူကပြောင်းသွားပြီ။ကာယဒေါနာမှာကြတော့ကာယတတကကလတ် ဘာဝတတကကလဇေယုရနောကလစေတသအထကလဥဒ္ဒအထကလအာရဒအထကလဒီတော့ကြောင့်သူက50နဲ့3မျိုးဖြစ်သွားတယ်ဘယ်လောက်ဖြစ်သွားတယ်တော့ကာယမှာ53မျိုးရှိပါတယ်ခင်ဗျာ53မျိုးပြီးတဲ့ကာယဟရိယကလဒီမနောဒေါရရတော့ဒါမနောဒေါရမှာကျတော့63မျိုးပြန်ရတတကကလပြန်တိုးသွားလို့ဟရိယတတကကလကာတတကကလဘာဝတတကကလ ဒေဝိတနောကကလစေတသအထကလဥဒ္ဒအထကလအာရဒအထကလဆိုပြီးတော့ဒါရုပ်ပေါင်း63မျိုးဒီလိုရပြီဆိုရင်ဒါ6ဒေါရကိုဒါရှုတတ်သွားပြီ6ဒေါရကိုရှုတတ်ရင်6ဒေါရကိုအိဇတ6ဒေါရကိုရှုဗိဒ6ဒေါရမှာရှိတဲ့ယုတ်တရားတွေကိုရှုရတယ်ဒီလိုရှုပြီးသွားတဲ့သူတော်ကောင်းတယောက်ကဒါရင်လုံလောက်ပလားဆိုတော့မလုံလောက်သေးဘူးဆက်ပြီးတော့ဘာရှုအောင်တော့42ခွတ်တာတာရှုရတယ်ဘာရှုရတော့ဆက်ပြီးတော့42ခွတ်တာတာရှုရပါတယ်ဗျာ42ခွတ် ဋ္ဌာကိုရှုတဲ့အခါတော့ဦးဇင်းတို့ဒါပထဝီကုဋ္ဌာသ20အာဘောကုဋ္ဌာသ12ပါးတေဇောကုဋ္ဌာသ၄ပါးဝါယောကုဋ္ဌာသ6ပါးဒါတွေကိုဆက်ပြီးတော့ရှုရတယ်အဲ့လိုရှုတဲ့မှာကုဋ္ဌာသတိုင်းကုဋ္ဌာသတိုင်းမှာရှိတဲ့ယုတ်တရားတွေကိုမိမိကတော့အဲ့တော့ဦးဇင်းတို့နားလည်လည်အောင်ပြောရင်6ဒေါ်တာ42ကုဋ္ဌာသမှာရှိသောယုတ်တရားတွေကိုတခါလေပရမတ်ကိုဉာဏ်မြင်စိုက်တဲ့ဒီဘောတော့တယ်ဆိုတာဒါကိုပြောတာအဲ့တော့ကိုကုဋ္ဌာသရရှုမယ်ဆိုဦးဇင်းတို့ဒီညမှာခတ်တူတူပေါ့လေပထဝီကုဋ္ဌာသ 20တဲ့ကတစ်ခုလောက်ပမာယူပြီးပြောကြည့်ကြရအောင်ဥပမာဆံမင်းဆိုကြစို့ဆံမင်းမှာဆိုရင်ရုပ်ပေါင်းဘယ်လောက်ရှိတော့ဟောဆံမင်းမှာဆိုရုပ်ပေါင်းဘယ်လောက်ရှိတယ်ဆိုတော့ဆံမင်းမှာဆိုတော့ဦးဇင်းတို့ဒါ90နဲ့3မျိုးရှိတယ်ဘယ်လောက်ရှိတော့ဆံပင်မှာ53မျိုးရှိပါတယ်ခင်ဗျာအဲ့တော့တိုးတော်ဦးဇင်းတို့ကျေးဇူးတော်ရှင်ပေါ့ဆရာတော်ရဲ့ဒီစာအုပ်ထဲမှာတော့ဒီဟိုသမထကမ္မဋ္ဌာန်းပိုင်းမှာခွဲပြထားတဲ့ဒီကုဋ္ဌာသဒီထဲမှာတော့ဒီပထဝီကုဋ္ဌာသဖြစ်တဲ့ဆံပင်မှာဆို44လို့ရေးထားတယ် အကြောင်းကတော့ဦးဇင်းတို့ဒီဇီဝတနောကကလပ်ရုပ်ဆရာတော်စာအုပ်စီမံတဲ့အချိန်ထုတ်တဲ့အချိန်မှာတော့မပါလို့ပေါ့တကယ်တော့ဦးဇင်းတို့အဲ့မှာစာအုပ်ထဲမှာတော့44လို့ရှိပြီမြဲတကယ်တော့ဦးဇင်းတို့53ရှိတယ်လို့တို့တော့နားလည်ရမယ်။ဘာတွေလဲမေ့တော့စံမီမှာခုနပြောတဲ့ကာယတတကကလပ်ရှိတယ်။နောက်တစ်ခါဘာဝတတကာယတတကကလပ်ဆိုတော့ဒါတို့တကကြီးဒီကမကြီးနားလည်လို့တာပေါ့။ဗရဝိယဘောတေသောဝါယောဝနာကဏ္ဍတတဩဇာဇီဝိတာကာယဆိုပြီးကာယအကြည်အနေနဲ့ဒါရှိတယ်ပေါ့။ဒါကတော့နားလည်လို့ရတယ် နောက်တစ်ခုကတော့ဘာဝတတကကလပ်ဟောဆံမင်မှာလည်းဘာဝတတကကလပ်ရှိတယ်ဘာဝတတကကလပ်ဆိုတော့ဘာဝရုပ်ဆိုတဲ့ကတော့ခုနပြောသလိုပဲမျိုးသားကိုတီချောင်းတီရအမျိုးသမီးကိုတီချောင်းတီရဒါကြောင့်မလို့ဆံမင်မှာလည်းအမျိုးသမီးဆံမင်နဲ့အမျိုးသားဆံမင်မတူတာမျိုးရှိတာပေါ့အဲ့အတွက်ကြောင့်သူကဆံမင်မှာဘာဝတတကကလပ်တိတ်ရှိတယ်နောက်တစ်ခါဇီဝိတနောကကလပ်ရှိမယ်စေတအထကလပ်ရှိမယ်ဥဒ္ဒအထကလပ်ရှိမယ်အာရဒအထကလပ်ရှိမယ်ဘောနဲ့တော့အဲ့ဒါဆံမင်မှာလည်းရုပ်ပေါင်း90နဲ့၃မျိုးရတယ်လို့ဒီလိုမျိုးဒါမီးတို့ကနားလည်ရမယ်ပေါ့ တော့ရုပ်ပေါင်း53မျိုးစာမေမ53မျိုးမွန်းညမ53မျိုးစသည်အပြင်ပေါ့သို့တော့တချို့တချို့ကိုထာတာတွေမှာတော့16မျိုးပဲရှိတာရှိတယ်ဥမာဦးဇင်းတို့ဆိုကြပါစို့မျက်ရည်လိုဟာမျိုးပေါ့မျက်ရည်ဒီတာဦးဇင်းတို့စိတ်တစစိတ်ကြောင့်ဖြစ်တဲ့စိတ်တစရုပ်ပါပါလာတယ်ဒါကြောင့်မလို့သူ့မှာကြတော့ဥဒုဇရုပ်အနေနဲ့မျက်ရည်မှာဥဒုဇရုပ်အနေနဲ့ပထဝီအာဘောတေသောဝါယောဟောနာဂန္ဓာရတ္တဩဇာဆိုတဲ့ရှင်မျိုးတော့ဥဒုဇကလပ်ရှိတယ်ဟောနောက်တစ်ခါ စိတ်ကြောင့်ဖြစ်တဲ့စေတသာအထကလလည်းသူ့မှာရှိတာလေပထဝီဝတ္တဇဝါယောဩနာဩနာကဏ္ဍဒတ္တဩဇာဆိုတဲ့ဒီ၈မျိုးသောစိတ်ကြောင့်ဖြစ်တဲ့ယုတ်လတစ်ခုလည်းရှိတယ်။ဒါကြောင့်မလို့သူကြမျက်ရည်မှာကျတော့16မျိုးရှိတယ်။ဦးဇင်းတို့ဂျင်ကြီးဂျင်ငယ်တို့လိုအစာသစ်တို့လိုအစာဟောင်းတို့လိုဟာမျိုးမှာကျတော့ဦးဇင်းတို့၈မျိုးပဲရှိတယ်။ဥဒ္ဒအထကလတစ်မျိုးပဲရှိတယ်။စေတသာအထကလမရှိဘူးပေါ့။အဲ့လိုမျိုးတချို့မှာ16မျိုးတချို့မှာ ဒါရှင်မျိုးဒီလိုမျိုးရှိရပါဘောဒါလေးတွေကိုတော့ဒါ42ခုတသားမှာရှိတဲ့ယုတ်တရားတွေကိုလည်းဒါဆရာသမားနဲ့အနိကချင်းကပ်ပြီးတော့တကယ်ယုတ်ကမ္မဋ္ဌာန်းကိုရှုပွားသုံးသပ်လာရင်တော့ဒါကအရန်ကြီးယောဂီသူတော်ကောင်းတယောက်တော့မခက်ခဲပါဘူးဒီလိုပုံစံမျိုးနဲ့မိမိတို့ကဒီညာနာပရိညာဂမ်းမှာဒီယုတ်တရားတွေကိုပြည့်ပြည့်စုံစုံနဲ့6ဒွါရ42ခုတသားမှာသိရှိတဲ့ယုတ်တရားတွေကိုအရေးတွေအားဖြင့်လည်းသိမယ်အကြောင်းသမုဋ္ဌာန်အားဖြင့်လည်းဖြစ်ကြောင်းသမုဋ္ဌာန်အားဖြင့်လည်းမိမိတို့ကသိပြီဆိုရင်ဒီသူတော်ကောင်းဒီ ညာတပရိညာခံအရာခုနရူပပရိကညာလို့ခေါ်တဲ့ယုတ်တရားတွေကိုပြည့်ပြည့်စုံစုံသိသွားပြီအဲ့တော့ယုတ်တရားတွေကိုပြည့်ပြည့်စုံစုံသိတော့ခါကြတော့ဦးဇင်းတို့ခုနပြောတဲ့ဘဝဒုက္ခကိုမြင်တဲ့သူတော်ကောင်းတယောက်ကဘဝကလွတ်မြောက်ခြင်းနဲ့ဘဝကလွတ်မြောက်ခြင်းတဲ့အတွက်ကြောင့်ဘဝကလွတ်မြောက်လွတ်မြောက်ကြောင့်အကျင့်ကောင်းကိုကျင့်လာလို့ဒီဝိသုဒ္ဓိခုနှစ်ပါးအရာကျင့်လာလို့သီလဝိသုဒ္ဓိစိတ္တိဝိသုဒ္ဓိစိတ်တဝိသုဒ္ဓိနဲ့ဒိဋ္ဌဒိဋ္ဌိဝိသုဒ္ဓိကိုကျင့်လာတဲ့ကဒိဋ္ဌိဝိသုဒ္ဓိဘိုင်းမှာခုဒီယုတ်တရားကိုစမြင်ပြီပေါ့သင်္ခါရ ရုပ်တရားတည်းဟူသောသင်္ခါရကိုစမြင်အဲ့မှာဘာထပ်ဖြစ်တော့ဆိုတော့သင်္ခါရဒုက္ခကိုပါမြင်လာတယ်။ဘာကိုမြင်လာတယ်။ရုပ်တရားတွေရဲ့သင်္ခါရဒုက္ခကိုပါသိတာပါလေခင်ဗျာ။သင်္ခါရဒုက္ခကိုသိသွားပြီ။အဲ့လိုသိသွားတဲ့အခါမှာထိုး6ဒေါ်တာ40 42ခုတတာမှာရှိတယ်။ရုပ်တရားတွေကိုအေဇဒမိတ်တာဒလူနိုင်နိုင်တော့အတွင်တွင်ယောဂီသူတော်ကောင်းကချိန်ဖန်များစွာရှုပြရတယ်။အဲ့လိုရှုလို့ရပြီဆိုတဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးတော့နောက်နာကမ္မထံကိုကူးရတယ်။ အဲ့နံနံကမ္မထကူးပုံကိုတော့ဦးဇင်းတို့နောက်တစ်ပတ်မှာဆက်ပြီးဟောဟောကြနာကြအောင်ဆိုဒီတစ်ပတ်တော့ဒီမှာပဲတရားဏီကုံအဆုံးသတ်ကြအောင်ဆိုဒါကြောင့်မလို့ယနေ့တရားနာပရိသတ်အပေါင်းသူတော်ကောင်းတွေဒီယနေ့ကစပြီးဘဝဒုက္ခကိုမြင်အောင်ကြည့်နိုင်တဲ့သူတော်ကောင်းတွေဖြစ်ပြီးဘဝတဏှာကိုနိုင်တဲ့နေရာကနေစပြီးတော့ပယ်ခွာနိုင်အောင်တိုက်ထုတ်နိုင်ကြပါစေဒီကတဆင့်တဲပြီးတော့သင်္ခါရဒုက္ခကိုမြင်ပြီးတဲ့နောက်မိမိတို့လိုလားတောင်းတအပ်တဲ့တဏှာကြီးအကုန်ဆုံးရာနိဗ္ဗာန်ကို ချမ်းသာသောကိုခြင်းတရားလင်းမြန်သောအသိဉာဏ်တို့ဖြင့်ဒါလင်းမြန်သောအသိဉာဏ်တို့ဖြင့်ရနိုင်ရောက်နိုင် မျက်မှောက်ပြုလွယ်နိုင်ကြသည်သူတော်ကောင်းများဖြစ်ကြကုန်ရသတည်းသာဓုသာဓုသာဓုပါဗျာ